ပါတယ်ဗျာဘိုးကုတ်လည်းပါပါတယ်ဗျာဒီပါဘာလို့ဘုံလာတာတုံးတုံးဒီကိုဒီပါဟင်ဟောမာဒူရူဒူရူဒီဖုန်ချာလုံးလို့ဗျာတော်ရဲနေတာမှခက်ခါတိကတလာဖူးဟင်ဟင်ဒီကတိကတလာဖူးဟောဒူအဲမြို့ဘောကတန်ဃာတွေဖူးလိုက်တယ် အဲ့ဒါလည်းတန်ခါပဲမဟုတ်ဘူးလားမှန်ပါဗျာအတူတူပဲအတူတူပဲမှန်ပါဗျာဟုတ်ဗျာအဲတခါကြီးတို့တတ်နေပြောရင်တော့အဲရှီတန်းနဲ့ထောက်ဖို့ဟုတ်သောဒီမှာထောက်ဖို့ကထောက်ဖို့ရဲ့ဖွဲ့စည်းပုံတိုင်း ရှည်ရန်ကလည်းရှည်ရန်ဖွဲ့စည်းပုံတိုင်းလုံးလုံးထားမှန်ပါဗျာသို့တော့နှစ်ခုလုံးကတော့တိုက်ပြီးအတွက်ကြီးတယ်မဟုတ်ဘူးလားမှန်ပါဗျာဟုတ်နော်မှန်ပါဗျာသူပရိယာကလည်းပရိယာရဲ့ဖွဲ့စည်းပုံတိုင်းနေမှာပေါ့မှန်ပါဗျာပฏิပတ်ကလည်းပฏิပတ်ဖွဲ့စည်းပုံတိုင်းနေမှာပေါ့နှစ်ခုလုံးကတော့သာသနာအတွက်ကြီးတယ်ပြီဗျာမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်မှန်ပါဗျာဟင်အဲတို့ပရိယာ အရေးကြီးဆုံးများတို့ဒီလောက်ရေးမကြည့်နဲ့ပရိယကွယ်ရဲ့ဉာဏ်အကုန်ကိုယ်မှာမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာပฏิပါဆိုတာပရိယကြည့်ပြီးတော့အဲဒီကပရိယကပြောထားတာကြည့်ပြီးတို့ကလိုက်ရှင်းရတာဗျာမှန်ပါဗျာဟင်မှန်ပါဗျာဒီကနေ့အဲ့ဒီပရိယဆိုတဲ့မြေပုံမရှိရင်ဒီကနေ့သာသနာကိုယ်မှာမှန်ပါတယ်ဗျာဒီကြီးဆိုမှန်ပါတယ်ဗျာပြီးတော့ တို့လိုဘုံကြီးအိုကြီးတွေကယူဆိုင်မနေနဲ့ဟောကိုရင်ငယ်လေးတွေကယူဆိုင်ဟုတ်ပါတယ်ဗျာဟုတ်ဗျာဟုတ်ပါတယ်ဗျာဟင်အဲ့ဒီကိုရင်ငယ်လေးတွေကကြီးရင်ဘာဖြစ်မှမမသိတာသူတို့ကအဲထီမဖွင့်သေးတဲ့လက်မှတ်တကလေးတွေဗျာမှန်ပါတယ်ဗျာသိန်းတစ်ထောင်လဲချိန်နိုင်တယ်နှစ်ထောင်လဲချိန်နိုင်တယ်ဟင်မှန်ပါတယ်ဗျာသူကိုရောဦးကြီးတွေကြတော့ အောင်လာမှာ900ဘူးဗျာမှန်ပါဗျာမှန်ပါဗျာဟင်မှန်ပါဗျာအဲဒီပိတ်နင်းနေပြီဗျာပေါက်လာမှာ900ဘူးလောက်ရှိပါမှန်ပါဗျာဟင်ကိုဟာလေးတွေကလားလာရှိတယ်ဗျာသိန်း1000 2000နှစ်ထောင်ငါလားမသိလားမှန်ပါဗျာဟင်မှန်ပါဗျာဝီငယ်လေးတွေကလေမှန်ပါဗျာအဲသူတို့ကလက်မတက်ကလေးတွေဗျာတပါဟင်တထောင်နဲ့ပေါင်းနိုင်နေနှစ်ထောင်နဲ့ပေါင်းနိုင်နေဟင် အဲဒီကဂူတော်ဦးကြီးတွေကြတော့ပေါက်လာမှ900ပေါ့ဗျာမှန်ပါအေးပြီးတော့ဗုဒ္ဓဘာသာဒီကတဖက်ဆွဲတွေများတယ်နော်မှန်ပါဟင်မှန်ပါတဖက်ဆွဲတွေဗုဒ္ဓဘာသာမှန်သမျှတရားကကောင်းယုံကြည်တာအာတမ္မာတွေမှန်ပါဗျာတရားကလိုတာတဲ့ပူနေသည်လွန်းနေသည်မှန်ပါဗျာ တရားကလူသေးလားလွန်ဘူးနေမှန်ပါတယ်မှန်ပါတယ်ဗျာတရားကသူကယုံကြည်တတ်တဲ့တတ္တိရှိတယ်မှန်သူကယုံတတ်တဲ့သဘောတတ္တိလေးပဲလေသူတတ္တိကပညာမပါရင်ပုဂ္ဂိုလ်စီပုဂ္ဂိုလ်မှာတရားစီတရားမှမရနိုင်ဘူးတရားနောက်ကိုပညာကဲအောင်မှာဟုတ်တော့ ဒုဟိကပညာကြနေဒီရိယဗုဒ္ဓဘာသာတိကပုဂ္ဂလာမှန်ပါဗျာရှိလားပညာဟင်ပြီးမှာပဲဟင်ပညာကြနေတယ်ဗျတပါပါဗျာတရားနဲ့ပညာဒုစာလို့သူတို့ကဘူရီသူတို့နှစ်ခုပေါင်းမှဟိုစိတ်နဲ့ပြောလို့ရှိရင်တော့ဘယ်တော်မှငါတရားတာတပါဟင်တပါပါနဲ့ပညာသူကဘူး ကိုကြီးတို့ဦးဦးဆောင်တဲ့တူစစ်ကြောင်းပေါ်ဗျာဦးဘက်ကလည်းတမာရီနဲ့ဝရိယကဘူကြီးနဲ့ဦးဦးဆောင်တဲ့စစ်ကြောင်းပေါ်ဗျာအလဲကတတိကဘူကျုံနေရာကနေပြီးတော့တိုက်ရတာမျိုးဟုတ်ဗျာအဲ့တော့ဘူဘူကြီးဆိုတော့သူတို့ကသူ့မိငါနာမနာမခံငါမိနာမခံတယ်ပါဗျာတရားကအာကောင်းနေရင်ပညာဘယ်လိုမှဝင်လို့မရဘူးပါပါဗျာဟင်ပညာအာကောင်းနေတဲ့တရားဘယ်လိုမှဝင်လို့မရဘူးပါပါဗျာတရားပညာကစသုရတဲ့ဉာဏ်လေ ဟင်ပုဂ္ဂိုလ်ကြည့်လိုက်တဲ့ကဲခါကြည့်လိုက်တဲ့အဲကျုပ်ဟွာနဲ့ချိန်ထိုးကြည့်တရားနဲ့ချိန်ထိုးကြည့်ပညာအားကြီးနေလို့တရားမပါရင်လေယုံစရာရှိတာမယုံဖြစ်တဲ့အတွက် तू ကကြမ်းနေတာများစာစုနေတာနဲ့ तू ကချိန်ကုန်သွားဟုတ်နော်အဲတော့ဘုရားတဲ့တွေ့လည်းမဖူးပြတရားနဲ့တွေ့လည်းမလုံဖြစ်ပြအဲဒါနဲ့ပြီးသွားမှာပြပညာကဘူကအားကြီးနေရင်တရားဝင်မခံဘူးတင်ပါ ဟင်တရားဝေမခံမှုတရားကအာကြည့်နေရင်ပညာဝေမခံမှုဟင်ပြီးတော့တို့တရားကပညာကိုမပြီးလို့မရသလိုပညာကလည်းတရားမပြီးလို့မရဘူးပူရီပြဟုတ်ဗျာအဲတော့တို့ဗုဒ္ဓဘာသာကတရားအားထက်ကြပါသေးတရားနိုးဖို့တို့တန်ခါများဟောဖို့မလိုအပ်ပါဘူးခိုင်ဖို့ပဲလိုတယ်မှန်ပါတယ်နော်မှန်ပါဗျာလိုဖို့နဲ့ခိုင်ဖို့တို့စာကဆိုတာ နှိုးဖို့ကြတော့ဆရာသမားများကတရားထက်အောင်ဟောပြောပေးရတာဟုတ်ခိုင်ဖို့ကြတော့ကိုတွေးမှာမှန်ပါတယ်ခင်ဗျာကိုတိုင်အားထုတ်ရမှာတင်ပါဗျာထုတ်ကနာဟောထိုးဘူးရတော့ထုတ်တယ်ရတော့ဟောတာထုတ်တယ်ရတော့ရတော့ပါတယ်ခင်ဗျာတင်ပါအေးတင်ပါအဲ့ဘုဂုတ်ဒီလာတာလေး ဒါနေပြီးတော့ဗျာနေပြီးတော့ပါနေပြီးတော့ကမဟုတ်ဘူးမဟုတ်ဘူးဗျာဒါကမဟုတ်ဘူးဒေတာကနေပြီးတော့ဒီအာဒီဘက်ကရန်ကုန်ဗျာအဲနေပြီးတော့ကထုံးမဟုတ်ဘူးကကိုထုံးခလားထုံးတယ်တော့မဟုတ်ဘူးကမကြားပါဘူးထုံးလားထုံးချအောင်လေးပေါ့ဗျာအဲတော့အဲထုံးချအောင်လေးဟင်တို့ကထုံးရအောင်ပါဗျာမှန်ပါဗျာဟင်တရာခိုင်မြဲဖို့ကြာတော့ ကိုကိုယ်တိုင်တရားမြင်မှခိုင်နေတာဟင်ကိုကိုယ်တိုင်တရားမြင်တော့ဖရာလဲဖူးနိုင်တယ်တန်ခါလဲအဲ့ဒီခါကျမှတွေ့တာတရားနဲ့ပညာတွဲမိသွားပြီလေတပါနော်ကိုကိုယ်တိုင်အာထုတ်ပြီးမှတရားနဲ့ပညာတွဲမိတာဟုတ်နော်ကိုယ်တိုင်တွေ့ကိုကြိုးစားသံပါဟုတ်နော်တပါဟင်ဘာတို့နေပြီးတော့ဒီအေမိုးကုတ်ဒီ သူမော်စီတုံးပါတီတဲ့သွင်းလျာမှာရှိပါဗျာဘယ်တဲ့သွင်းလျာမလို့ဟင်ကွန်မြူနစ်တဲ့ပါပဲမော်စီတုံးပါတီတဲ့သွင်းမှာပြပါဗျာပုဂ္ဂိုလ်လေးတကားကြီးကမော်စီတုံးကအာဏာမရခင်လှုပ်ထားလေဩပါပါဗျာကိုထုံရင်စေတိုက်စေတိုက်ရင်ကိုထုတ်ပါပါဗျာတို့ရဟန်းနေလို့တော့အမြဲပဲရမှာပါပါဗျာအဲ့တော့ကိုလှုပ်လှုပ်တဲ့ပုံမှာပါပါဗျာကိုထုံရင်စေတိုက်စေတိုက်ရင်ကိုထုတ်သွားမော်စီတုံးဝါဒဗျာပြပါဗျာ ကိုထုံးတာကတမျိုးစိတ်တိုက်တာကတမျိုးမဟုတ်ဘူးပြောတာဗျ။ဟုတ်ပါပါ။ဟုတ်ပါပါ။ဟုတ်ပါပါ။ဟင်ဟုတ်ပါပါ။ဟင်ဦးမိုဒီတုံးကြီးအာနာမရခင်ကလေ။ဟုတ်ပါပါ။ဟင်ဟိုတော်နေနေတဲ့အဲရေဘောကလည်းတနာကြီးလွယ်ပြီးထုံရတာတဲ့ဗျ။ဟုတ်ဗျာ။ဟင်အဲမြို့ပေါ်နေတဲ့ရေဘောကလည်းအဲတို့ကိုစက်ယုံကိုထုံးလို့မူလို့ရင်းနဲ့တနာကြီးလွယ်ပြီးလို့ရတာတဲ့ဗျ။တိုက်ဆရာကြီးထွက်တိုက်တိုက်ဆရာမရှိထုံလို့ဘူး။ ဟုတ်ဗျာအဲ့တော့ဘယ်နဲ့တော့တော်နေပြီတော်တို့မော်စီတုံးနဲ့ဆက်လိုက်မှထမသားတွေဟင်ဟင်တို့လူလုံးနေဖို့မလိုအပ်ပါဘူးမှန်ပါဗျာတို့တော်တဲ့အာဏာကိုလာထွက်နေတာကတရားအထုတ်တာမဟုတ်ဘူးစိတ်ငြိမ်ခြင်းလို့စိတ်ငြိမ်တဲ့အာယုံအတွက်ကိုထွက်ကြရတာပါတရားကကိုခန္ဓာတည်းရှိပြီးသားကိုလုံထားတဲ့တရားဒီပဲဟုတ်နော်ဟင်ကိုလုံထားဒီမှာနေရတရားဒီပဲမကောင်းမှုလုပ်ခြင်းသလားလုပ် ဒုစာလို့ဘာဘာဓမ္မပဲမကောင်းမှုလဲသဘောပဲဟင်အကုဒလာဓမ္မလို့စာလို့သုံးပါလေကောင်းမှုလုပ်ခြင်းသလားလို့ကုဒလာဓမ္မပဲလေအဲ့တော့ကောင်းမှုလုပ်တဲ့ချိန်ရဲ့စိတ်နေစိတ်ထားနဲ့မဟုတ်တာလုပ်နေတဲ့စိတ်နေစိတ်ထားတတိရှိရင်သိနိုင်တယ်သိနိုင်နော်တတိရှိဖို့လွန်ရေးကြီးတာမဟုတ်တာလုပ်နေတဲ့ချိန်ခံစားရတဲ့စိတ်ဟုတ်တာလုပ်နေတဲ့ချိန်ခံစားရတဲ့စိတ် အဲ့ဒါကိုသိစေချင်တာလေတို့ကမဟုတ်တာလို့တော့လဲမေးမေးချင်းနဲ့လို့တော့ဘာမှမသိလိုက်ဘူးဟုတ်တာလို့တော့လဲမေးမေးချင်းနဲ့လို့လိုက်တယ်ဘာမှမသိဘူးထင်တယ်ဟုတ်နော်ဟင်အဲဟိုတို့တရားတော့ပါတော့မှာပေါ့ပညာမပါဘူးပေါ့ပညာမပါတော့လူကျင်တာကိုမရဘူးပေါ့တပိန်လေးကြီးဖြစ်နေတာကိုဟင်ကိုသွားကျင်တဲ့လမ်းဖြောင်းဖြောင်းမရောက်ဘူးပေါ့ဟုတ်နော်ရောက်ပါမလားမရောက်နိုင်ဘူးအဲတို့ ညောင်လုံးဆရာတော်ဘုရားကြီးထင်တာပါပဲတို့ပြောသွားတဲ့စကားလေးတရားနဲ့ပညာတမာရီနဲ့ဝရိယနကောင်ကာသောနွားကြီးတို့ညတာအောင်ထမ်းဆောင်နိုင်ပါမှဝိပဿနာရှင်တည်ဟူသောဝိပဿနာတည်ဟူသောယင်ကြီးသည်နိဗ္ဗာန်တည်ဟူသောမြို့တော်သို့အရောက်လှမ်းနိုင်ပြီဟုတ်နော် ဝိပဿနာရှင်ကြီးနဲ့နိဗ္ဗာန်သွားရမှာကိုဗုဒ္ဓဘာသာတို့ရဲ့ထုံးစံနိဗ္ဗာန်မဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်သူ့ကဘယ်နှခါတောင်းမှုနိဗ္ဗာန်တောင်းမှုမဖြစ်ပါဘူးဩကာသနဲ့နေတိုင်းနေပါပါဗျာဟင်ဩကာသနဲ့နေတိုင်းတောင်းနေတာပါနိဗ္ဗာန်နိဗ္ဗာန်တင်ပါဗျာဟင်တို့ကလုံမမလုံဖဲနေလုံရမှာလုံတော့ ဘာလို့ရမှာတော့ကိုလုံးထာကိုမှခိုင်းတာကိုလုံးထာကိုကောင်းမလားဆိုးသလားဒါသိကျင်တာပဲလေဟင်ခုနတို့ပြောတဲ့ဟိုဆိုးတာလုံးတဲ့အချိန်နဲ့စိတ်နေစိတ်ထားခံစားရတဲ့ဝေဒနာကောင်းတာလုံနေတဲ့ချိန်ရဲ့စိတ်နေစိတ်ထားခံစားရတဲ့ဝေဒနာအဲ့ဒါသိသိကျင်တာအဲ့ဒါတရားပဲတင်ပါပါဟိုရိတ်တာတွေဘာတွေသွားမနေနဲ့တင်ပါရိတ်တာကအဲဟိုနေပြီးတော့ဒီနဲ့ပြောလို့ရှိရင်တော့တရားချတာမဟုတ်ဘူးကြတင်တန်းတင်တန်း မှန်ပါတယ်ဗျာမှန်ပါတယ်ဗျာသင်္ကန်းဆိုတာခြေကန်းမဟုတ်ဘူးဗျာမြူနာတာဖွင့်ထားတာမှန်ပါဗျာရှိရှိဖွင့်လာတော့မြူနာကဖွင့်ထားတာလားမြူနာကဖွင့်ထားတာပါမြူနာကဖွင့်ထားတာပါဗျာအဲ့ဒီကသင်္ကန်းအောင်ပြီးပြီဆိုမှခြေကန်းပို့တာမဟုတ်ဘူးလားမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာစစ်တရမှာကအိမ်မှာဗျာမှန်ပါအဲ့ဒါအိမ်မှာဟိုဟာလားအဲဗေဂျင်ငါးခုထင်တယ်နင်အာယုံကြအာယုံနာအာယုံအဲဒီမှာဟင် သူစိတ်ကိုယ်စိတ်လူဝမှာမဟုတ်ဘူးလားမှန်ပါဗျာဟင်မှန်ပါဗျာတတိနဲ့မမှန်ရင်ကြက်မြင်ကြက်ဖြစ်ကြက်စိတ်ဖြစ်သွားမှာမှန်ပါဗျာအဲကိုကကိုယ်စိတ်ဖြစ်အောင်လုပ်ရမှာအဲ့ဒီမှာတိုက်ပွဲဗျာမှန်ပါဗျာဘယ်နှခါတိုက်ပြီးဘလို့နေပါဘူးဗျာငိုကုတ်မှာနေပြီးတော့မှာဟင်မှန်ပါဗျာဟင်ဟိုကြက်ဘက်ကနိုင်သွားတာကြီးတယ်မှာပါပဲဟင်ဟင်ငိုကုတ်ကနိုင်လားကြက်ဘက်ကနိုင်လားကြက်ဘက်ကပဲနိုင်တာကြက်ဘက်ကနိုင်ဟင် သေတောင်ခမကျက်သုံးပန်းဖြစ်မှာသေတောင်ဒီမိုးကုတ်ဒီကြက်ကျက်သုံးပန်းဖြစ်မှာဟင်မိုးကုတ်ရှိနေတဲ့ကြက်လေကြက်မျိုးကမွေးတဲ့ကြက်နေတယ်မိုးကုတ်သူမိုးကုတ်သားတွေပြန်ရောက်နေတာအဲ့ဒါကြက်လူတွက်ဒီဟင်ဟုတ်လားကြက်ဆွဲဆွဲကြက်ထဲရောက်သားလေးဥပါရဏပိဖျားဘောဆူထားတာပဲဟာဟုတ်နော်အဲတို့ကကျေဆွေးကြီးနဲ့စားပါကျက်ထဲအဲတော့မြင်းထာနဲ့ ကိုယ်စိတ်ဖြစ်ရမှာဟုတ်နော်ကျက်စိတ်မဖြစ်စေရဘူးအေးဒါပြောတာဗျအဲဒါစိတ်ပွဲဗျအဲဒီမှာတိုက်နိုင်အောင်လို့ဟိုရိတ်တာကတင်နှံပေးတာဗျမှန်ပါဗျဟုတ်ဗျာမှန်ပါဗျဟင်တရားမှာကအဲဒီစိမီပြင်းမှာဗျရွာထဲမှာစိမီပြင်းကဟုတ်ကလားမှန်ပါဗျဟင်တိုက်ကြလားဟင်ခုမှတိုက်နိုင်အောင်ကြိုးစားပါမယ်ဟင်ဟင်နင်တို့ခုမှတိုက်တော့ ဟိုကဟိုကြက်ကလည်းများနေအဲသူသူလက်ထဲမှာလေဝက်ကတော့အဲသူသူတို့နေလို့ဘာလို့ထောင်ထဲကနေဒေါ်လာကြီးလုံနေတာနဲ့ဘာမှမရှိဘူးလေဟုတ်နော်မှန်ပါဗျာဟင်ဟင်နေလို့ထောင်ထဲကနေဒေါ်ဒေါ်လာကြီးလုံတယ်လို့ဖြစ်မှာပေါ့မှန်ပါဟင်မှန်ပါဟင်ဘေတိဆိုနေလို့ကွဲပါလေဟုတ်တယ်နဲ့မှန်ပါဟင်မာရမာအဲ့ဒါအမှားခိုင်းတာမှန်ပါ ဟင်မှန်ပါဗျာဖြစ်လို့တို့တရားအားကောင်းပြီးပညာမလိုက်ရင်ဒီတတိကဇာကနှိပြရမှာလေတတိဒီဘုံချုပ်ဖဲဟုတ်နော်ဟိုတမာရီအားကောင်းလို့ဝရိယနေနေရင်လေတတိကနှိပြရမှာပဲဝရိယဘက်ကလုံနေလို့တမာရီဘက်ကနောက်ဆုံးနေရင်လေတတိနဲ့နှိပြရမှာပဲနော်တရားနဲ့ပညာလည်းတတိကဇာကနှိပြရမှာဗျာဟုတ်နော်အဲ့တော့ရွာထဲမှာလှုပ်ထားအဲ့ဒါတရားဒီပါ ဟုတ်နော်မှန်ပါဟိုဖရာရှိတာမှသွားထိုင်မှုပြောတာမဟုတ်ပါဘူးဖရာရှိမှစစ်ပွဲမရှိပါဘူးစစ်ပွဲကအဲ့ဒီဟိုတို့လုံးလုံးတဲ့နေရာတွေမှာအဲ့ဒါစစ်ပွဲတွေကြီးတဲ့တဲ့ဟုတ်နော်ခုနပြောတဲ့ကျင်းနဲ့အဲ့ဒါကိုမိကိုလူနဲ့လူအောင်မှမဟုတ်လားကျက်မြင်ထားနဲ့ဝဲမြင်ထားနဲ့ဘာမြင်မြင်ဟဲ့မြင်မြင်နာမြင်ကိုယ်စိတ်နဲ့ကိုယ်ခံစားနိုင်ဖို့ဟုတ်နော်ဟုတ်နော်ဟုတ်ကြိုက်လို့ခံစားတာဖြစ်ပါစေနဲ့ကိုယ်ဘက်ကလည်းမုံလို့ခံစားတာဖြစ်ပါစေနဲ့ ကိုယ်ပိုင်စိတ်နဲ့ခံစားနိုင်ရတယ်။ကြိုက်မကြိုက်မပါစီရဘူး။ကြိုက်မကြိုက်ကဒုစိတ်မဟုတ်ဘူး။ဟုတ်ကလား။ဟုတ်ပါပါဗျာ။ဒီအဲ့ဒါကိုယ်ပိုင်စိတ်မဟုတ်ဘူး။သူပြောနေကြဆိုရင်အဲ့ဒါကဓာတ်ခန္ဓာမှာရှိတဲ့ဓာတ်သွေးကပြောတာတို့မဟုတ်ဘူး။ဓာတ်သွေးကဓာတ်စာတောင်းပြီးဟုတ်နော်။ဓာတ်စာတောင်းတော့သူကသူတန်နဲ့တည့်ရင်ကြိုက်ပြီးသူတန်နဲ့တည့်တော့မကြိုက်အဲ့ဒါလူစိတ်မဟုတ်ဘူး။ ဟုတ်နော်မှန်ပါဟေးအဲ့ဒါလူသိမဟုတ်သေးဘူးပြီးတော့ဒါကျဲဟဲဒါဝဲအဲ့ဒါကိုသူအဝိဇ္ဇာပြီလို့သုံးပါတယ်ဟုတ်နော်မှန်ပါဒါကျဲဝဲအဲ့ဒါတင်ရခန္ဓာကမှတ်ထားတာဒီပါသူတတိနဲ့မှတ်ထားတဲ့လူသိမဟုတ်သေးဘူးဟုတ်နော်အဲ့ဒါကိုမောဟပြီလို့သုံးပါတယ်မောဟနဲ့ကျေဆုံးပါဟင်အဲ့ဒီပညာတိမှန်သမျှအဲ့ဒါမောဟတိသူကမွေးကလေးကလည်းအမေပြောဖေပြောနဲ့ပညာကြီးတယ်မဟုတ်ဘူးလား ဟင်ပရမနဲ့ဘယ်နှခါလို့ဖူးတော့အဲ့လို့ဖူးသေးဘူးလားပညာသိနဲ့လုပ်ခဲ့တာဗျပြီးတော့လက္ခဏာကြီးသုံးပါမသိတာလဲအဲ့ဒါလဲအဝိဇ္ဇာပဲလေနော်တစ္ဆာကိုအမှန်အမှန်တိုင်းမသိတာအဲ့ဒါလဲအဝိဇ္ဇာပဲလေဗျအဲ့တော့အဝိဇ္ဇာကနေကြီးဆုံးအဲ့ဒါဓာတုကြီးကဓာကောင်ကဖြစ်နေတာ လူကမဟုတ်သေးဘူးဟုတ်နော်ဟင်အဲ့တော့တို့လူဖြစ်ပလားဟဲ့မိုးကိုပြီ ဘုကုတိလူဖြစ်ပါလားအော်ပြင်ခံနေနေပါပြီဘယ်လိုဖြစ်မှာရောဗျာဟေးဟုတ်ပါပြီခုနေတို့လူဖြစ်ပလားဆိုဟင်ကိုလိုကြိုက်မကြိုက်မပါကြိုက်မကြိုက်မသိမပါဘဲနဲ့ခံစားရင်လူပဲလေနော်နော်ကြိုက်တာပါစရာဘူးမကြိုက်တာပါစရာဘူး မတိလံပါစေရဘူးအဲ့ဒါကဓာသွေးကဖြစ်တာကိုဟင်အဲ့ဒါဓာသွေးကဖြစ်တာကိုအဲ့ဒီဓာသွေးမပါဘဲနဲ့လူသွေးနဲ့သူကခံစားနိုင်ရမှာဟုတ်နော်လူသွေးနဲ့ခံစားနိုင်ရမှာအဲ့ဒါမှလူဖြစ်မှာဟိဖြစ်ပါမလားဟိလူမို့ကိုဖြစ်လာကျူစားပါဖြစ်မှာပါဘယ်တော့ဖြစ်မှာတော့ဟိကျူစားရပါဗျာဟိ ဒီဘယ်တော့ကြိုးစားမှာတော့ကြိုးနင်တို့ဘယ်ဘုန်းကြီးနဲ့တွေ့တွေ့ကြိုးစားမှာပါဖရာနဲ့တန်သွားတာကြီးလေဒီမှာဟုတ်တယ်နေမှန်ပါဗျာဟင်ဟင်ဘယ်ဘုန်းကြီးနဲ့တွေ့တွေ့နင်တို့ကြိုးစားမှာပါတယ်ပြီးရမဟုတ်ဘူးလားဟင်ဟုတ်မို့ကြတော့ဟုတ်လို့မှာတယ်လားနင်တို့ဟင်ဟုတ်ပါဗျာအေးမလွယ်ဘူးဗျမလွယ်ဘူးဗျတို့တင်ညာမှ ဟိုတို့ဝိုင်းနေပြောရင်တော့တင်ညာမကဖြစ်တော့ဟိုတို့ဝိညာဉ်ကဖြစ်တာညင်ပေါ့ဗျာဟုတ်နော်ခန္ဓာငါးပါးတော့အကုန်လုံးသိတာပြတာကြီးပါပဲအဲအဲ့ဒီခန္ဓာငါးပါးမှာအဲရုပ်ခန္ဓာလူရုပ်ကောင်းကြီးရရင်ဒီသူရလာတဲ့လူရုပ်ကောင်းကြီးအဲရှားဖွေကျွေးမွေးဖို့နာခန္ဓာလေးပါပါတာကိုဝေဒနာကခံစားကြည့်တယ်ပညာကမှတ်သားကြည့်တယ်သင်္ခါရကစေတနာဥဆောင်တဲ့သင်္ခါရကကြိုက်ရင်ကြိုက်သလိုမကြိုက်ရင်မကြိုက်သလိုအဲ့ဒါကို ဟိုဟိုဘာတော့အထွန်းအတွန်းပဲလုပ်ပေးရတယ်ဟုတ်နော်ဝိညာဉ်ကဆုံးဖြတ်ပေးရတာဟိုသူ့ကောင်းကြီးအတွက်သူ့ကောင်းကြီးအတွက်ခွေးဖြစ်တော့လဲခွေးယုတ်ကြီးအတွက်ပေါ့နော်လူဖြစ်တော့လဲလူယုတ်ကြီးအတွက်ပေါ့ဒိဋ္ဌံဖြစ်ဒိဋ္ဌံယုတ်ကြီးအတွက်ကိုအဲ့ဒီဟိုခန္ဓာနာခန္ဓာလေးပါးကလိုက်လုပ်ပေးရတာဟုတ်နော်အဲ့တော့တို့ခံစားတာတွေကလည်းအဲသူနဲ့တဲ့မတဲ့မသားတာကလည်းအဲသူနဲ့ဒါတဲ့တယ်မတဲ့တယ်အဲ့ဒါတွေလိုက်မှသားထားတာနော်စေတနာကလည်းအဲ့ဒီတိုင်းပဲဟုတ်နော် ဝိညာဉ်ကလည်းအဲ့ဒီတိုင်းပဲအဲ့ဒီဝိညာဉ်ကလည်းတို့ညင်ဆိုတာဖြစ်တာပဲကွ။ယာကတန်တဲ့ပုဂ္ဂိုလ်ယာကညင်ကြိုက်ဖို့ပဲသိတော့တာလေ။ကျန်တာဘာမှမသိဘူး။ဘသူဘာဖြစ်ဖြစ်မသိတော့ဘူး။ဟုတ်နော်။ဒေါသတတန်တဲ့တန်တဲ့ပုဂ္ဂိုလ်ကချစ်ကနေဆိုရင်ဒုဆွဲတာဆွဲလို့ဖို့ပဲသိတယ်ဟဲ့။ကျန်တာဘာမှမသိဘူး။ဟုတ်နော်။မှန်ပါဗျာ။ဟင်ဒုစာကတော့ဒေါသအာကြီးသူ သူ့ကိုပြင်သုံးနိုင်ရင်ပညာပဲသွား။အဲ့ဒီပညာကလူဖို့နော်။ ဒေါသကဓာတ်ကောင်းတော့ရာဂသွေးအားကောင်းတဲ့ပုဂ္ဂိုလ်သူ့ကိုပြင်နိုင်လို့ရှိရင်သူကတရားပဲသွားဟုတ်နော်ဟုတ်နော်မောဟအားကြီးတဲ့ပုဂ္ဂိုလ်မောဟသွေးအားကြီးတဲ့ပုဂ္ဂိုလ်သူ့ကိုပြင်သုံးနိုင်လို့ရှိရင်သူကတာမဝိတက်ဆိုတဲ့အတွေးခေါ်ပဲခုသွားတွေးခေါ်ပညာရှင်လေးဆိုတာကွဟင်ဒါဘူးပါလိမ့်မယ်ဟိုဘာသာရာဖဲလို့ဘာလို့ဆိုတာလေဟုတ်နော်ဟင်အဲ့ဒါဟို ဇယိုက်ဖူးသုံးမှုကအဲ့ဒါဓာကောင်ကဖြစ်တာအဲ့ဒီတရားရဲ့ပညာရဲ့တမဝိတ္တရဲ့အဲ့ဒါကလူကဖြစ်တာဟုတ်နော်ဟင်အဲ့ဒါဖြစ်အောင်တို့လိုရမှာအဲ့ဒီမာတုသာကဆိုတာအဲ့ဒီဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာအထိုးထိပ်ရောက်တာပဲမခံရင်လေသူကတိုးတက်အောင်ကြိုးစားနေတယ်ဟင်ဟုတ်နော် ရာဂအာကြီးတဲ့ပုဂ္ဂိုလ်ကဒုတိယလိုက်တယ်လို့ဆိုတယ်မောဟအာကြီးတဲ့ပုဂ္ဂိုလ်ကသူများနောက်ကနောက်ရောက်ခံမဖြစ်နိုင်တဲ့ဘယ်တော့မှခေါင်းဆောင်မဖြစ်နိုင်ဘူးဟုတ်နော်မောဟကြီးသူတွေဟင်သူဘယ်အုပ်စုလဲပါတော့မဟုတ်ဘူးတိဘယ်အုပ်စုလဲပါလို့ဖို့မောကလည်းဒီပါဟင်ဟုတ်ကလားဟင်ဟင်အဲပြောင်းယူရတာဗျာအဲ့တော့သူကတရားအကောင်းလာပြီး ပညာအားကောင်းလာပြီအတွေးခေါ်အားကောင်းလာပြီဆိုရင်လူပဲတပါဗျာအဲ့ဒါဆိုလူဖြစ်ပြီဟုတ်နော်အဲ့ဒါမပါသေးဘူးကြိုက်တာတော့ပဲသိတာမုန်းတာတော့ပဲသိတာဖာတိဖာတာသိတာဆိုရင်ဒါဖေဟိလူမဟုတ်ဘူးဟင်သူပဲအုပ်စုရဲ့ဘာလို့ကိုဟုတ်ပါမလားဟဲ့နောက်ကလူအုပ်စုတဲ့ကျင်းကျင်လည်းမပြောရဘူးကွာဒီ ဟင်ကြေကြေလည်းမပြောရဘူးဗျာကြည်ပါအောင်တော့ဟင်ဒီရလားမဒီရလားသိသိရဗျာအာဒီကြလားမဒီကြလားဟုတ်ကလားအော်မကိုအကြောင်းသူတို့သူများမေးအောင်ပါလားဗျာသိတာမသိတာဟင်အဲ့တော့သူကတရားနဲ့မပြီးကြနဲ့ဟဲ့မှန်ပါဗျာနော်မှန်ပါဗျာတရားဆိုလူတော့ဖြစ်နေပြီပေါ့ကောင်းနာယုံနာကိုမှန်ပါဗျာမပြီးနဲ့ပညာတည်တဲ့အိုးမှန်ပါဗျာ ဟုတ်နော်အဲ့တော့ဘာလို့ ਆ မှာတော့တရားနဲ့ပညာတွဲမိဖို့တို့ကတတိလိုအပ်တယ်အဲ့တော့ဘာလို့လို့ဟိုကပညာမှနဲ့ဉာဏ်ကတို့တတိအမှတ်ကိုဘယ်တော့မှလက်မခံဘူးခါချပြစ်ထားတယ်ပုတ်ထုတ်ပြစ်မှာလွယ်လွယ်တော့မရဘူးဟုတ်နော်မှန်ပါဗျာတဲ့တဲ့လုံးသူတို့ကြီးစိုးထားတာမဟုတ်ဘူးလားမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာတဲ့တဲ့လုံးသူတို့ကြီးစိုးထားတာဟင်သူတို့လက်ထဲမှာဒုစိတ် အဲ့ဒါတတိကခုမှဝင်လူတယ်ဆိုခံနိုင်မလားဟဲ့မခံနိုင်ပါဘူးဗျာခံနိုင်ဘူးဗျာသူသုံးနေကြသူခိုင်းနေကြအဲ့ဒါကြီးတို့ကတတိကအဲမောသူတွေကနေဆွဲယူမယ်ဆိုရေမတည်ဘူးဗျာခါထုတ်ပြမှာပဲမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာဟင်ဘေးပဲ့ထုတ်ပြမှာပဲမှတ်ကြည့်ပါ၄90ချက်တည်းမပူပါဘူးမှန်ပါတယ်ခါထုတ်ပြထားတတိလေးနဲ့မလျော့နဲ့ခါထုတ်ပြထား ဟုတ်နော်မှန်ပါတယ်ဗျာဟင်အထုတ်ပြထားဟုတ်ပြီအဲ့တော့ရှိသူတော်ကောင်းနေလည်းပဲလူချင်းလူမှအဲမယ်လီဘာဖူလီဘာနေပါရပါလို့တောင်းသွားကြတာပဲကွယ်သို့သောဓာတ်မြင်မနိုင်တဲ့အတွက်နော်လူဖြစ်မသွားရှာကြဘူးဟုတ်နော်မှန်ပါဗျာဓာတ်မြင်မနိုင်လို့နော်ကိုတို့ဟိုနာတင်ညာမှတ်ကိုမပေါ့ကွယ်ဟိုဘက်ကတင်ညာမဲ့ဟိုဓာတ်မြင်ရဲ့ဥဆောင်တင်ညာမှတ်ပေါ့ကွယ် အဲ့ဒါကသူတတိအမှတ်ကိုနည်းနည်းမှလက်မခံဘူးနော်မှန်ပါဗျာဟင်ဟိုတို့ဓာညင်ဖြစ်တဲ့ညင်ကလည်းပဲသူပညာကိုနည်းနည်းမှအဝေမခံဘူးအဲ့ဒါသူဘက်ကဘာလို့အတလဲဟင်မိုးကုတ်ဒီအပေပြန်ကြီးကြက်ဖြစ်ချင်လားမဖြစ်ချင်ဘူးလားဒါမေးမယ်ဝက်ကောဖြစ်ချင်ဘူးလားဟုတ်ကလားဟင် သူတို့မိုးကုတ်ဆိုရင်တော့ဘာတော့လာနေမှာဟင်နွားရှိသလားလာရှိသလားလာရှိပါလာရှိပါအဲမဖြစ်ချင်ဘူးလားလာမလဲစောစောစီခုခွာခုခွာလို့တော့ဒီလိုဟုတ်လည်းပဲဟင်အဲအဲ့ဒီလာတွေလည်းဒီလိုမိုးကုတ်သူမိုးကုတ်သားတွေပဲသူများများထင်မနေနဲ့ဟုတ်ဗျာဒီမိုးကုတ်သူမိုးကုတ်သားတွေနေမှာပဲ ဟုတ်ကလားဟဲ့မှန်ပါဗျာဒီအဲ့တော့တို့ဒီတိုင်းအဲ့ဒီပညာအမှန်နဲ့ဟောတာကကျဲဖယ်ဟောတာကဝဲဖယ်ဟောတာကလာပဲဟောတာကနွားပဲဆိုတဲ့ပညာအမှန်နဲ့ဆိုသိကြတယ်အဲ့ဒီရောက်မှာရောက်ချင်းမရောက်ချင်းတွေ့နော်မှန်ပါဗျာတကယ်အဲ့ဒီကိုရောက်မှကြောက်မကြောက်စဉ်းစားကိုဒီတိုင်းတွားရင်တော့ရောက်မှသိကြသလေပညာမှတိုင်းကတော့ တင်ညာမကတော့သူဆွဲရပုံမှာပဲလေသူတို့ခိုင်းမှာကိုသူတို့တော့ဓာတ်ကောင်းပဲရှားပြီးဓာယုံနဲ့ဒါပဲခိုင်းစားမှာပဲလေဟုတ်နော်ဒုက္ခဗုဒ္ဓဘာသာတိနောက်တစ်ခါလာပြီးတဲ့အဖြစ်ရင်းရမနော်မှန်ပါဗျာဗုဒ္ဓဘာသာကွမှန်ပါဗျာအစင်းမြင့်မှုအကျင့်ဒုဘာသာမှာတာဝန်ယူတယ်ကွရှိတယ်မှန်ပါဗျာနော်မှန်ပါဗျာဗုဒ္ဓဘာသာဒီကွ တရားကောင်းသလောက်ပညာဆောင်ထရမနော်ကျမပါဗျာဟုတ်နော်ကျမပါဗျာတရားတစ်ချက်တည်းနဲ့မပြီးနဲ့မှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့တော့တို့ကအဆင်မြင်ခြင်းအရေးကြီးဆုံးတို့အပေဝတ်ပဲခွေသာပြောတာဟဲ့တို့မဟုတ်ဘူးတသိဆံဘဝတရားမှ လူတဘောကလာလာရဟုတ်နော်တနေ့တနေ့သိရင်သိကြည့်ပါကုသိုလ်ဖြစ်ဖို့ ဖျားဝတ်တဲ့ချိန်ရှိနိုင်ပါတယ်ဒါတောင်ဩကာသတပူလုံးဖျားစီရောက်ချင်မှရောက်ပါတာမှန်ပါဗျာရောက်ဖို့ပေါ်ပါမလားဟဲ့ဘူဘူမရမဩကာသတပူလုံးဖျားစီစိတ်တန်းတန်းရောက်ကလားမရောက်ပါဘူးဗျာမရောက်ဘူးဟောနောက်ကတကကြီးမရမှာဟေးရောက်ပါလားဟောဩကာသတပူလုံးရောက်ပါတယ်လားခင်ဗျာဟေးဟေးမရောက်ဘူးဗျာရောက်ပါဘူးဗျာဟေး တန်ခါဆုံးလောင်းနေတဲ့အချိန်ကုသူတပိထဲသိတဲ့တယ်မရှိဘူးဟင်ဒီသားကိုလောင်းရင်လောင်းနေမှာမှန်ပါတယ်ဗျာသိကတပိထဲမရှိတာတော့အမှန်ပဲမှန်ပါတယ်ဗျာကြည်သလားမရှိပါဘူးဗျာသိကြတော့ဘူးလေပြပါဗျာကုသိုလ်လှုပ်ထားတောင်သူတို့ကဖဲ့ယူသေးတာနော်မှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာဖဲ့ယူသေးတာပဲဗျာကြံတဲ့ချိန်ကဒူဝေမိန်မောနေတာတို့များသောအပြင်အတွေးနဲ့ပြီးတာပါ မှန်ပါတယ်ဗျာအတွေးပြန်တွေးအဲ့ဒါဥဒိစ္စတွေးမောဟတောင်းစင်ကြီးမရတွေးတွေဘာမှလို့မရှိလေတွေးလေပဲမှန်ပါတယ်ဗျာဟုတ်ဗျာမှန်ပါတယ်အတွေးအလုံးများဆုံးဟုတ်ဗျာမှန်ပါတယ်ဗျာပြီးတော့အလုံးတစ်ခုခြီတုံချတော့စိတ်တွေးတာကောမပါနိုင်ဘူးလားပါပါတယ်ဗျာအဲ့ဒါလည်းပါတာပဲခြီတုံချတော့နေလေဟုတ်ဗျာမှန်ပါဗျာအေးဟိုညတညာလို့အိပ်ပြထားတော့အဲ့ဒါတော့ဟိုတွေးဝေးတဲ့မောဟခေါ်တယ်အဲ့ဒါကတညာလုံးအဲ့တော့24နာရီမှာ ညတဝက်ကမောဟဘုံနဲ့ရောက်သွားပြီနော်မှန်ပါဗျာဟုတ်တော့မှန်ပါဗျာမောဟဘုံနဲ့မှာအဲတော့တို့တက်သက်ကိုညတဝက်နှုတ်လိုက်ရင်လူသက်ဘယ်လောက်ကြံတော့တော့ဟိကြံတော့ဟုတ်ကလားဟဲ့ညတဝက်ကအိပ်ပျော်သွားတာအဲ့ဒါဒိဋ္ဌံဘုံရောက်နေတာလေမှန်ပါမောဟဒိဋ္ဌံဖြစ်အများဆုံးကိုမှန်ပါဟုတ်နော်မှန်ပါဗျာနိုးထာနဲ့ သူတတိနဲ့နူတာနူတာလားတောကနဲ့နူတာလားဟုတ်ပါလေနူကြတာပါဗျာဟုတ်ပါမလားဟဲ့ပါပါတယ်ဗျာတတိနဲ့မှနူတာမဟုတ်ဘူးလားမဟုတ်ပါဘူးဗျာဟင်မဟုတ်ပါဘူးဗျာတောကနဲ့သာနူမှာဗျာမှန်ပါတယ်ဗျာဟင်မှန်ပါတယ်အဲတောကအဲ့ဒါကိုစာလို့ဒေါသသေးသားပဲကွယ်နှလုံးမသားတာလဲဒေါသပဲကွယ်သူတစ်ပါးဘောစိတ်ဆိုးလို့ပြမှားတာလဲဒေါသပဲကွယ်ဟုတ်နော်မှန်ပါတယ်ဗျာစာကလေးကသူကဒေါသနဲ့ပြီးသေးတာကွယ် အဲ့ဒီတော့ကဘယ်ကလာတာတော့လူကျင်စိတ်ကလာတာမနဲ့ဘာလုပ်မယ်ဆိုတာအိယာမဝင်ခင်ကသူကတွေးထားပြီးသားမှန်ပါတယ်မနဲ့ဘာလုပ်ရမယ်ဆိုတာအိယာမဝင်ခင်ကတွေးထားတာဟုတ်နော်မှန်ပါတယ်လူကျင်တာပြီးခံထားတာအဲ့တော့မနဲ့ကြရင်ထားရင်ဘာလုပ်မယ်ဆိုတာအဲနှိုးထားတဲ့တော့ကကဘာလုပ်ဖို့ဆိုပြီးတော့နှိုးတော့တာဗျဟုတ်နော်လောဘကြောင့်တော့ကဖြစ်တာတော့ကဘယ်သူမှမလို့ကျင်ဘူး သို့သောလောဘလက်ခံသည်များဒုက္ခရှိမှာပဲဟုတ်နော်မှန်ပါဗျာဟင်လောဘနဲ့ဒုက္ခဖဏတင်ယံဟင်တဖက်တည်းစီလို့မရဘူးလူလောဘကြီးတော့ဒုက္ခကြီးမှာပဲဟုတ်နော်မှန်ပါဗျာဒီဒုက္ခမှန်တယ်လောဘကြောင့်ဟုတ်ပါဗျာဟုတ်သလားမှန်ပါတယ်ဗျာသူပြောတာမှားလို့သူတို့ကြီးတာဒီမှာဟုတ်ပါလို့လို့ပါဗျာမှန်ပါဗျာဟင်တိုင်းမိုးခိုးကတို့စီလာတာဘယ်ဖဏစီလာတော့ အဲရန်ကုန်ကနေလို့ဘယ်ဖနာစီလာတော့ဒီဖက်နေလောဘတစ်ဖက်တော့ကတစ်ဖက်နေမှာပါနေလောဘကြီးတယ်မဟုတ်ဘူးဟင်ဟင်ဘုံကြီးဖူးခြင်းနဲ့လောဘမပါဘူးလားပါပါတယ်ဗျာအဲနင်းတို့လောဘတစ်ဖက်တော့ကတစ်ဖက်နဲ့လာတာနေတော့မှန်ပါတယ်ဗျာဟင်မှန်ပါတယ်တတိတစ်ဖက်အတိတစ်ဖက်ဝိဒါဖဏနင်းလို့စီခဲ့တာမဟုတ်ဘူးမှန်ပါတယ်ဗျာဟုတ်သလားမှန်ပါတယ်ဗျာဟင်တတိတစ်ဖက်အတိတစ်ဖက်မဟုတ်ဘူးနင်းတို့လောဘတစ်ဖက်သောကတစ်ဖက်နဲ့လားတို့တဘောကအဲ့ဒါနဲ့စားတာကွအေးရကနူတာနဲ့အဲ့ဒါ အဲ့တော့လူချင်းစိတ်နဲ့လှုပ်ထားပဲကွာလူချင်းစိတ်မရှိတဲ့ချိန်လဲနေတည်နေနိုင်ပဲကွအတွေးနဲ့ပြီးသွားမောဟပဲဒေါသကလည်းမခံနိုင်တဲ့စိတ်လာတာပဲဟိသူကမခံနိုင်စရာသေးသူပြောချင်တာပြောလှုပ်ချင်တာလှုပ်ပြီးရင်ဒေါသကလည်းပျောက်သွားတာကြံတဲ့ချိန်မောဟပဲလေဒါတော့နေတဝက်မှာလဲမောဟများဆုံးနော်နေတဝက်မှာလဲအချိန်ပြီးမောဟများဆုံး တညာလုံးလဲမောဟမိတဝေကြတော့တို့ဘာလို့ဒါကျဲဟဲဒါဝဲအဲ့ဒါမောဟတိခေါ်တာဟုတ်ကွကျဲဆွဲကျဲတဲ့ဝဲဆွဲဝဲတဲ့ဟုတ်ကွဟုတ်နော်ဒါကသားဒါကသမီးအဲ့ဒါတွေကမောဟတိတိကြီးတယ်ပဲဟုတ်နော်အဲ့တော့ဒုစာကတရိษံဘဝတရားမှလူတဘဝရတာနော်နော်တရိษံဘဝတရားမှလူတဘဝလေးလာရတာကုသိုလ်လုပ်တဲ့အချိန်နဲ့တွေ့ကြည့်လေတရေတို့ မှန်ပါတယ်ဗျာတက်တက်လုံးနဲ့တွေ့ကြည့်ပါစိတ်ရင်းချကြည့်မှန်ပါတယ်ဗျာနော်ပြီးတော့ကုသိုလ်လုပ်တဲ့တဲကတော့သူခုနကယင်ကနေဖဲဖဲယူတာမနေဘူးထင်တယ်မှန်ပါတယ်ဗျာနော်ကုသိုလ်လုပ်တဲ့ကုသိုလ်ကြားတဲ့ကိုအကုသိုလ်ဝင်တော့တာမနေဘူးဟင်အလူလို့တော့ဟောလောဘကြီးသလောက်တော့ကကြီးတာမဟုတ်ဘူးလားမှန်ပါတယ်ဗျာကုသိုလ်စိတ်စိတ်ဖြစ်ခဲ့ဘူးသလားဖြစ်ဘူးပါဗျာမော်ကြီးဗျာဖြစ်သလားဟင်ဖြစ်ပါဘူးဟင် ေလောဘဒေါကနဲ့တွဲလိုရတာလေသူတို့နဲ့ပဲညီနဲ့ပဲတွဲလိုရတာလောဘဒေါကနဲ့လိုရတာအဲ့တော့တို့ကလူဖြစ်ဖို့တော်တော်ခင်းရင်တာတိရိစ္ဆာန်တရားမှလူတဘဝနော်ခက်ခက်ခဲခဲရထားတာဟိဟုတ်နော်မှန်ပါတယ်ခင်ဗျခက်ခက်ခဲခဲရထားတာဟိလွယ်လွယ်ရထားတဲ့လူမဟုတ်ဘူးဟုတ်နော်ဟုတ်နော် စွဲဟိတို့ခေါ်တော့ခုတာကိုကံခေါ်တယ်ပြုတ်လုံတာကံပေါ့ကွယ်ဒီကံนี่ခုလူဘုံကြီးခေါင်းကြီးကတော်ပြောတော်မျိုးနဲ့ဒါကြီးနဲ့အတိုင်းလာမြင်ရင်အဲ့ဒါကမ္မနမိတ်အဲဒီခါကျမဟာမြိုင်မှာကိုတော်ကြီးစီဟောတာဟောတာဒီလူခဲ့တယ်ကမ္မနမိတ်တဲ့အတွေ့ဝင်မှာပဲမှန်ပါဗျာဟုတ်နော်မှန်ပါဗျာဒါမှမဟုတ်သူတို့နာနာရှိဦးမှာ ပြောမှဒီကနေကပြီးတော့မဟာမြိုင်မှာလှူခဲ့တယ်မဟုတ်ဘူးလားအာယုံပြုအာယုံပြုပြောမှပြောပါလားပြောမှပြောပါလားကိုပြောနိုင်ဘူးလားပြောနိုင်ပါလားဟင်ပြောနိုင်ပါလားဟင်အဲ့တော့တို့ကလည်းဒီကနေ့ဆိုတာဖောင်ပြက်နေတဲ့အချိန်ပဲလေဒီကိုင်းတွေဒီကိုင်းဆွဲရမှာပဲငပြောတုံးတွေငပြောတုံးဆွဲရမှာပဲတွေးတာဆွဲရမှာပဲမှန်ပါဗျာဟေးကြောက်နေတာဟိုကွယ်တရားတော့မှာ အဲ့ဒီမှာဒီလာပြီးဆိုရင်ဒီမှာလာဖြစ်မှာတော့လူမဖြစ်နိုင်ဘူးတမန်ဆွဲရဘဝလေတမန်ဘုန်းကြီးနာဆိုဘုန်းကြီးနာပဲလာပြီးတော့သူခေါ်တော့ပြိတ္တာပေါ့တမန်ဟုတ်နော်ပါပါဗျာဒီဒီစီဆိုဒီစီနာဒီမှာလာပြိတ္တာဖြစ်မှာဟဲ့ကုသိုလ်ပြုတာတော့တေဂာနိကာမနမိတ်ဆွဲတဲ့အချိန်ကိုအာယုံပြုတတ်မှာလူဖြစ်ဖို့လူဖြစ်ဖို့တော်တော်ခဲရင်နော်ဟင်လူဖြစ်ဖို့လူဖြစ်ဖို့ ထီပေါက်တာကမှညံကူရင်နည်းနည်းရလေဦးမှန်ပါဗျာဟင်မှန်ပါဗျာဟင်ဟုတ်ဗျာအဲဘယ်တော့ငါတို့ကိုပြီးကြတဲ့ဘာတုန်းကဘယ်ကနန်းတွေယူမြူးတယ်ကွာဒီကနန်းဒီနေ့ဒီပါဆိုရင်တော့သုတ်သေးလားဟုတ်သုတ်သေးသလားလို့ဟုတ်ပါသူကမှညာပါရင်ရသေးတယ်ဟုတ်နော်မှန်ပါဟင်လူဖြစ်ဖို့ညာပါမရနိုင်ဘူးနော် ဟုတ်နော်မြင်နိုင်မှနော်မြင်နိုင်မှလူတံဖို့တော်တော်ကြီးပါပဲညာကူလို့မရဘူးနော်နော်ဒါမို့တို့ဆရာသမားတွေဆိုရင်ပြောတာပါတယ်လူတွေလူတွေဆိုရင်တို့ဖျားတယ်လို့ပေါ့ဖျားတယ်တဲ့ညာမပန်းဖြစ်ဘူးလေမှန်ပါဗျာမြင်မြင်တော့ညာတဲ့ရမှာလေဟုတ်နော်ဖျားပြီးရင် ဉာဏ်နဲ့ဖြစ်ရဖြစ်ရမှာမှန်ပါဉာဏ်နဲ့ကြီးမှကောင်းမယ်လေမှန်ပါတယ်ဗျာသူတဲ့အဲငါဆိုတဲ့အလူရှင်ရဲ့ဟုတ်ဗျာငါအလူရှင်ပြီးတော့လူကံပုဂ္ဂိုလ်ရဲ့အလူကံပုဂ္ဂိုလ်မရှိလဲလူနိုင်မှုလေမှန်ပါတယ်ဗျာကာယနိုင်ငံသားမှာသွားပြီးမူထမ်းနေသူတွေပူ၍ခံပါရပါတယ်မှန်ပါတယ်လူကံမရှိတဲ့အတွက်လေမှန်ပါတယ်ဗျာဟင်မှန်ပါတယ်ဟင်လူကံပုဂ္ဂိုလ်လည်းရှိဦးမှာလေသူဉာဏ်နေလေလူရှင်ကဉာဏ်မယ်လေပြီးတော့လူလူဘေးနဲ့လူကံကြားမှာ တက်တည်ခံဖြစ်တဲ့ဝိတုပစ္စည်းလည်းပါအောင်ပါလေသူတို့သုံးခုမှီ၍ဖြစ်ပေါ်တဲ့စေတနာကသာလူနဲ့တန်လူနာနဲ့တန်နာသွားမှာအဲ့ဒီစေတနာအဓိကဟုတ်နော်အဲ့တော့သူဟိုရည်သေးချမဲ့ဆရာတော်များအမြဲတမ်းပြောလိပြောထားကြည့်ပါတယ်အဲအလူခံလည်းမမြဲအဲအလူဝေးလည်းမမြဲအလူဝဲဝုထုလည်းမမြဲဘာညာနဲ့ညံဖြစ်ခိုင်းနေတာစွဲကြနေရင်မှာဆိုလို့ဒီကဏ္ဍကမ္မနဝိပေါ်လိုက်ဒီဟာကိုဖြတ်နိုင်ဖို့နော် ညံဖြတ်နိုင်မှုဟုတ်ကဲ့ဟေ့ဒီကနေ့တို့ဂတိနမိတ်ပေါ်လာမယ်ဆိုပါတော့ကာမနမိတ်ပေါ်လာပဲဆိုပါတော့ကိုလှူနေတဲ့ပုံကြီးပေါ့ဒါတွေကိုအပြည့်မြင်အောင်ဖြတ်ပြရမှာအလူကံပုဂ္ဂိုလ်အပြည့်မြင်အောင်ဖြတ်ပြရမှာကိုကိုယ်တိုင်အပြည့်မြင်အောင်ဖြတ်ရမှာအဲ့ဒီသုံးခုဘယ်မှမစွဲမှဒီစေရနာကလူနဲ့တန်လူသွားတာဗျာနော်လူတကားပေါ့ဝင်ဖို့လွယ်သလားဟဲ့ ဟုတ်ရဲ့အခုတို့ချိုးချိုးချောင်းချောင်းနဲ့ဒါတွေရလာတာကြက်ကန်းဆန်ဦးတို့နဲ့ဒီပါပြည့်တဲ့ချိန်လာတာလားကြက်ကန်းဆန်ဦးတို့တွေလားဟုတ်ကလားအနင်တို့ရန်ကုန်နေမှာပါရဲ့ကြက်ကန်းဆန်ဦးတို့အဘိုးကကြက်ကန်းဆန်ဦးတို့ပဲလားဟုတ်ပါဗျာဟေးလောက်ဖူးရဲ့ဒီဘိုးကုတ်တွေဟေးຢာတော့ယူထားလားဟုတ်နော်နောက်တစ်ခါလာပြီးတဲ့အဆင်ပြေရမယ်တင်ပါပါ နော်ပါရမီပါရမီဒါပါဠိလိုပြောတာပမာလိုဆင်းမြင့်ဒါနနဲ့ပါရမီစိတ်ကိုဆင်းမြင့်ရင်ဉာဏ်ပါရမှာသီလနဲ့စိတ်ကိုဆင်းမြင့်မှုဉာဏ်ပါရမှာစိတ်မြင့်ရင်ဘဝမြင့်မှာပဲကွယ်ဒီစိတ်မမြင့်ရင်ဘဝမမြင်ဘူးကွယ်အဲ့ဒါအဓိကပဲကွယ်စိတ်စိတ်ဥဆောင်တာပဲကွယ်ဟုတ်နော်အဲ့တော့စိတ်မြင့်ရမှာဒါနနဲ့စိတ်ဆင်းမြင့်ရင်ဉာဏ်ပါမှာလေရိုးရိုးလူရိုးလူစင်း ဒါကိုတို့ဝိတ္တဒါနလို့ခေါ်ပါတယ်ကိုမိမှာပေါ့နော်ဟင်ခုနတို့ပြောတဲ့ဟိုညံဖြစ်တဲ့နီးနဲ့ဖြစ်ပျက်ကိုမြင်အောင်ရှုနိုင်ရင်ဘာမှမတတ်နိုင်ရင်လူနေတဲ့အချိန်တတိတော့ပါရမယ်ကိုယ်စီမှာစိတ်မရောက်စေရလူကံပုဂ္ဂိုလ်စီစိတ်မရောက်စေရလူပြည့်စည်စီစိတ်မရောက်စေရလူတုံးကလေးကလေမှန်ပါဗျာဘာမှမတတ်နိုင်တတိတော့ထားလိုက်တော့နော်တတိထားလိုက်တယ်ဆိုဟိုတွေးပြအောင်မလားမတွေးပြရင်ကိုယ်စီလည်းစိတ်မရောက်ဘူး အလူခံစီလည်းသိမရောက်ဘူးအလူပြည်စီစီလည်းသိမရောက်ဘူးဟုတ်နော်တရားအာမထုတ်ဘူးဒီလိုလက္ခဏာညာမမြင်သေးရင်တတိတော်อยู่တော့ဆုံးလောင်းလေအဲ့ဒီတတိမလွတ်နဲ့အတွေးမဝင်ပြအောင်ပြောတာထင်တယ်မှန်ပါဗျာနော်မှန်ပါဗျာဟင်မှန်ပါဗျာအဲအတွေးနဲ့မှန်တဲ့ဆန်းကျင်ပဲမဟုတ်ဘူးလားမှန်ပါဗျာမှန်နေမတွေးပြဘူးတွေးနေမှမပြဘူးမှန်ပါဗျာသူကတော့အမှတ်ကုဏနာယူထားအဲ့ဒါညာဖြတ်ထားခေါ်တယ်အဲ့ဒါဒါနကပါရမီတက်ထားလို့ခေါ်တယ် ဒါနာကနေပြီးတော့စိတ်ကိုဆင်းမြင်အောင်လုပ်တဲ့ပေါ့ဟုတ်နော်ပါရမီသာစိတ်ဆင်းမြင်အောင်လုပ်ထားပါကွယ်ဟုတ်နော်တို့ကအဲ့လိုလုပ်ရမယ်လုပ်ပြီးခုနကမောစီတုံးဝါဒပြောပြီးပြီပဲဟုတ်နော်ကျင့်ယူပါချက်ချင်းတော့မရနိုင်ဘူးနော်မှန်ပါဗျာဟင်တန်ဖိုးကြီးရင်ဘူးခက်ခဲတယ်ထင်တယ်မှန်ပါတယ်ဗျာတန်ဖိုးကြီးရင်အရင်ကြီးများများပေးရပါလိမ့်မယ် တန်ဖိုးကြီးတာကိုမှန်ပါဗျာဟုတ်နော်မှန်ပါဗျာကြောက်တော့ကြောက်ပဲဗျာငိုးကုတ်ကလည်းကြောက်ခဲပဲမဟုတ်ဘူးလားမှန်ပါဗျာတို့ဒီဟာလည်းကြောက်ပါပဲဗျာငိုးကုတ်ကြောက်ကြပါလို့တန်ဖိုးကြီးတော့မှန်ပါခက်ခဲလားခက်ခဲလို့ဟုတ်ကလားအေးအဲ့တော့တို့ကြောင့်နဲ့မိုးကုတ်ကြောင့်ပြန်ရောက်ရင်ဘယ်ဟာကဈေးပူရမလဲမိုးကုတ်ကြောင့်ဘာဖြစ်လို့တော့ခက်ခဲခက်ခဲရတာအေးခက်ခဲရင်တန်ဖိုးပူပေးရမယ် ဟုတ်နော်မှန်ပါဗျာအဲ့တော့တို့ကအရေးကြီးဆုံးကွာအဲတခြားတော့မလို့ခြင်းမူဟိအပေကလွတ်ဖို့အရေးကြီးဆုံးမှန်ပါနော်မှန်ပါဗျာဟိုမဟုတ်တာပြောလိုက်ဦးမယ်ဘိုးတော်အောင်မင်းကောင်းကြီးလက်ထက်ကပြောသွားတဲ့စကားပဲအထက်ဟာနေပါအောင်အောက်ကဟာလုံအောင်ဖုံးကွာနေပါတို့ဘာတို့ခဏထားလိုက်အောင်ပြောတာမှန်ပါဗျာမှန်ပါအောက်ဟာလုံအောင်ဖုံးဆိုတို့ကအောက်ပြင်မရောက်ဖို့အရေးကြီးတာပဲမှန်ပါဗျာ ဟုတ်နော်မှန်ပါတယ်ဗျာအောက်ပြည်မပြန်ရည်တို့လေ့ကျင့်ပေးစမ်းပါဒါပြောချင်တာဟိဒီပါဗျာဟုတ်နော်မှန်ပါဗျာကြိုက်စိတ်ကြီးနဲ့လုံတဲ့တို့ပြိတ္တာကြိုက်ဆွဲဆွဲပြိတ္တာရောက်မှာပေါ့မုံစိတ်ကြီးနဲ့လုံတဲ့မုံဆွဲဆွဲငရေ ရောက်မှာပေါ့နော်ဖာတိဘာသာစိတ်ကြီးနဲ့တီယိုတိစဉ်ကြက်တိဝက်တိနဲ့ပြီးရင်တရိษံရောက်မှာပေါ့ရောက်ချင်းသလားမရောက်ချင်ပါဘူးအဲအောက်ကဟာလုံအောင်ဖုံမှုဆိုတာအဲ့ဒီဟာဘူး တွေးတာလဲအဲကြိုက်တာလဲတွေးမှတင်တယ်နော်မုန်းတာဟောတွေးမှမုန်းပြစ်ထားပြမတွေးမမုန်းပြစ်ဘူးကြိုက်တာကတော့တွေးမှမဟုတ်ဘူးလားမတွေးပြအောင်မှခိုင်းတာလုံချင်တာလုံပါမတွေးအတွေးမပါအောင်မှန်ပါဗျာနော်မှန်ပါဗျာအဲ့ဒါအောက်ဖုံးတာအောက်ဖုံးသူအောက်ပြင်မသွားရင်အောက်ပြင်မရောက်ရင်တို့ပြုတဲ့ဒါနာကလူနဲ့နတ်တော်သိကြတဲ့ကွယ်ဟင်လူနဲ့နတ်သိကြတဲ့ကွယ် ဟုတ်နော်အရေးကြီးတာအောက်ပြေမရောက်ဘူးအရေးကြီးဆုံးဟုတ်နော်အဲ့တော့မှသမ်းပါလုံးချင်တာလုပ်ပါမှပါဖရာတရားတော်မှာအောင်ပေးရတာမရှိပါဘူးပေချုပ်ပေးရတာမရှိဘူးတို့ဖရာတရားမှာဟုတ်နော်မှပါတို့ပေးရမှာမဟုတ်ဘူးအမှတ်ကတရားသူပေးတာတရားလည်းမရှာနဲ့ဒုရှာမှာမဟုတ်ဘူးတရားတတိကဖော်ထုတ်ပေးတာနော်မှန်ပါဗျာဟင်လူချင်းတဲ့တရားလည်းတတိကဖော်ထုတ်ပေးမှာနော် တို့ကြောက်တဲ့ကိလေသာလည်းတတိကဖယ်ထုတ်ပေးပါဟုတ်နော်ဟုတ်ပါဘူးဟင်ပြီးတော့တို့တို့မနိုင်တဲ့စိတ်ကိုလည်းအဲ့ဒီတတိကပဲနိုင်အောင်ယူပေးပါဟုတ်နော်မှန်ပါတယ်ဗျာဟင်ကိုယ်စိတ်ကိုအဆိုးရဖို့ဆိုတာတတိပါမကွဒါမို့တို့တို့ကိုစိတ်ကဆိုးရတာကွစိတ်ကိုတို့ကဆိုးမရဘူးကွစိတ်ခိုင်းတာတို့လိုက်လုံနေရတာဟုတ်နော်မှန်ပါတယ်ဗျာအဲ့တော့တို့ကလူကလူလာဖြစ်ရင်တည်တယ်ပြီတို့အလုံးလုံးနိုင်မလို့ဟုတ်နော်မှန်ပါတယ် ဟုတ်နော်သူစာရီစာရီတဲ့အဲပြောတာပါတဲ့ဘဝမချားဆိုတောတာပန်ပုဂ္ဂိုလ်ခုနှစ်ဘဝတည်းမူတော့ဘူးလေသူကလူလူကနာပဲရှိတော့တာဟုတ်အဘယ်မှမရောက်တော့တာအဲတော့ဘာရမီဆက်သွားတဲ့အတွက်ခုနှစ်ဘဝတည်းမပူဘူးမိဘတောင်းဝင်တောတာပန်ပုဂ္ဂိုလ်ပြောတာနော်ဟုတ်နော်သူလည်းလူကလူလူလူကနာဖြစ်သွားရင် သူအပေမသွားနိုင်တော့ဘူးကွပါရမီသိတဲ့ဒီအဖြစ်မြင်ရမယ်ကွဟုတ်နော်တဘွားတဲ့တဘွားဘူးမမြင်နိုင်ဘူးလား မြင်လိုက်ပါဗျာမြင်ရမှာဗျာဟုတ်ဗျာအဲ့တော့မိုးမိုးကုတ်တွေများများမေးရမှာအဘေဘုံကြောက်မကြောက်ဟိကြောက်ပါလေဟုတ်ပါမလားဟဲ့နင်းတို့ရောက်ဘူးလို့လားမဟုတ်သူတာပြည့်တစ်ခေါက်တလီလောက်တော့ဟင်ဟဲ့ရန်ကုန်ဘုံသူတာပြည့်ကလေးတော့ပြန်ပြောနိုင်အောင်ငရေကဘယ်လူကြီးတော့ပဲထင်းနေဟင်ငရေဒီတစ်ခေါက်လောက်မရောက်ချင်ဘူးလား ဘာဖြစ်လို့ရောဘာဟုတ်ကလားဟေးအဲလူဘဝနေခဲ့ခဲ့နင်လူဘဝနောက်တစ်ခါလာပြီးတဲ့ဆိုမှပြန်လာခြင်းလေးလားလူကောဟေးလူပြီးကောပြန်လာခြင်းသေးသလားဆိုသုံးတော်မူကြဟေးနဲလူပြီးလည်းနင်ပြီးတဲ့ဆိုမှဟေးအခုဆိုးတာတဲ့ဆိုမှဟုတ်နော်မှန်ပါဗျာဟေးအဲ့တော့ဒုက္ခ တိတဲ့ဒီအစင်းမရမယ်ကွယ်နတ်တောင်ပဲသူတော်ကောင်းတွေဆိုတုတ်တိတာပဲသာနာပြုတာတုတ်တိတာကဘာသာရေးမျိုးတော်ကိုကွယ်မှန်ပါပါဟင်ဟိုဒါဝရင်သားတို့ဘာလို့ဆိုတိုက်ကြခိုက်ကြတော့ဟင်ကေမှုဟဲ့သူတို့တိုက်တော့ခိုက်တော့မယ်တုတ်တိတာကတော့ဘာသာရေးတွေဓမ္မတွေသွားနေတဲ့ပုံဆိုတော့အေးသဘောတပါဟင်အဲဒါလောက်မှနေလို့အေးမှလူပြီးဒီနောက်တစ်ခါလာနေလို့တိတဲ့ဆိုးပါဟင်တိတဲ့ဆိုးတာတွေနဲ့ဒီတွေတွေးပါမှန်ပါ ဟုတ်နော်မှန်ပါတယ်ဗျာအဲ့တော့တို့လူကျင်နာခုနကပြည်တယ်လားတရားအားကောင်းမကွဲတို့ဟာဒီပညာမပါဘူးကွယ်မှန်ပါတယ်တပိမ့်လိမ့်နေဟဲ့တင်ပါဗျာဟုတ်နော်မှန်ပါတမာရင်းနဲ့ဝရိယတော့တက်ဖို့ခဏထားလိုက်ဦးဖေးဟုတ်နော်မှန်ပါအဲ့တော့တရားနဲ့ပညာတွဲမှုလုံးချင်တာလို့ပါမှတ်သားမှမှတ်ခိုင်းတာပါမှတ်မှတ်ကိုဘာမှလို့ဖို့မလို့နော်လုံးချင်တာလို့ပါမှတ်မှတ်ကိုလှုပ်လှုပ်တိုင်းအဲစိတ်ကလှုပ်တိုင်း နှုတ်ကလှုပ်တိုင်းကိုကလှုပ်တိုင်းအမှတ်ပါပါစေအဲ့ဒါပြောတာလေ့ကျင့်ယူပါမှာနော်လွယ်တော့မလွယ်ဘူးနော်ဟုတ်ဗျာလေ့ကျင့်ယူပါမှာကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်ကျင့်ယူမှဆွဲတာဟင်ဆိုးတာလည်းချက်ချင်းဆွဲတာရှိလို့လားရှိပါဗျာကျင့်ပါများမှဆွဲတာမှန်ပါတယ်ဗျာကောင်းတာလည်းကျင့်ပါများမှဆွဲတာဗျာကျင့်ယူရမှာပဲဟုတ်နော်တူအောင်မရောက်ချင်ရင်ပြောတာဟင် မိုးကုတ်ဒီအောင်မရောက်ချင်းရင်ပြောတာဟင်ဟင်ဒါကြီးတွေဘာလို့နွားမကြီးတွေလားမကြီးတွေဖြစ်ရင်တော့ဘယ်လိုနေမလဲတာဟင်ဟင်ဟင်ကိုရောစောစောကြီးဆိုသူစားတဲ့ဖမီးယာဟိုဟိုတို့မီးလေးတွေရဲရဲရဲရဲတို့ဘာဘာလေးအောင်မလို့ဟာဟိုသူတို့နောက်ကလိုက်လားနောက်ကလိုက်ထားတော့မီးဦးမီးဦးကင်းလေးဒီမှာဟွာလို့လို့ဆိုမီးတုံကြီးလိုက်ထားတဲ့ ရှေ့ကလာကမီးမလုံရဘူးတဲ့ဗျာဒီတိုင်းခေါ်ခေါ်ခေါ်ခေါ်တဲ့ဖြည့်ချင်လားမဖြည့်ချင်လို့အောင်လုပ်လို့ွယ်ကျွဲရရောက်ပါနော်အဲ့တော့ဒီကံนี่ဖျားဖွဲတာတောင်ခုနကကူတည်ခဲ့တဲ့ဖျားကိုဖူးတဲ့ဖျားကမ္မနမိတ်ပေါ်လာရင်သူ့ကိုဝိပဿနာဉာဏ်နဲ့ဖြတ်ချမှာဖြတ်မချအလူမတဖျားတကဖျားပြန်ဆောင်အောင်အလူမတကြောင်းတကကြောင်းပြန်ဆောင်အောင် အဲ့ဒီကမ္မနမိတ်ပေါ်တဲ့အချိန်ဟုတ်နော်ဖရာဒေတာကံမို့ဘူးလားဒီကနေ့အဲ့ဒီပုံစံကြီးတိုင်းကုစီလာပေါ်ကမ္မနမိတ်သူ့ကိုဖြတ်နိုင်မှာမဖြတ်နိုင်ဖရာတကဖရာပြန်ဆောက်ဟုတ်နော်ဖရာတကဖရာပြန်ဆောက်ရမယ်ဟုတ်ကလားဗျာအဲ့တော့ဖြတ်ပြီးသွားနိုင်မှာမလားဖြတ်ရတော့ဘယ်တော့မိုးဒီဖြတ်မှလားဖြတ်မှလားမရပါပဲဖြတ်မှာပါဗျာဟုတ်ကလား ကဲတို့သီလယူပြီးမှလူကြစို့ကဲဩကာသနဲ့သီလယူကြဦးတို့ဆောင်းလာကြတဲ့အပိတပါဆရာဆရာတော်ဘုရားထာမှာဘာဝသီလခံယူအတွက်ဖရာတရားသံဃာယရနာသုံးပါးဥထိတ်ထား၍ဩဃာသာကြော့ကျူပြီးညီညာဖြပြရွတ်ဆိုကြပါစို့ဗျာ။အာမင်

ယသေတံညာတော်မြတ်ကိုရပါလို့ရှင်ဗျာဤကဲ့သို့ပါတရားဥထိထာ၍တရားပံကယရနာများသူမတို့အားယုတိများလို့လက်စုံမူ၍ယခုပူဇောပူမြမန်လျှော့ကတော်ကြရသောဤပနာမကုစုခံစေရနာကြောင့်အပြည့်ခါတိမ်ပါပြောင်းငြိမ်၍ အင်းကြီးရာမှာမြတ်နိဗ္ဗာန်ကိုလင်မြန်သောအတိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်သိနိုင်ကြသောအပါဘုရားရှင်ဤပါတော်အစစ်သမီးတော်အစစ်များဖြစ်ကြပါစေ။သေတ္တရာမြတ် အာဘာန္တိအာဘာန္တိတိတရဏိနာတဟတိတရဏိနာတဟယေသတိနယေသတိနဓမ္မာယာသာမိဓမ္မာယာသာမိအနုခံကတဝအနုခံကတဝတိလန္တိထတိလန္တိထနိဗ္ဗန္တိနိဗ္ဗန္တိဒုတိယံပိဒုတိယံပိအာဘာန္တိအာဘာန္တိတိတရဏိနာတဟတိတရဏိနာတဟယေသတိနယေသတိနဓမ္မာယာသာမိဓမ္မာယာသာမိအနုခံကတဝအနုခံကတဝတိလန္တိထတိလ တိနေပန္တိတတိယံပိတတိယံပိဘာဗန္တိဘာဗန္တိတိတရဏိနာဘာတိတရဏိနာဘာကိသတိလကိသတိလသမာယာသာမိသမာယာသာမိနုခံကတောနုခံကတောသီလံတိတံသီလံတိတံနေပန္တိနေပန္တိယာမဟာဝရမေတံဝရိထအာမမေဝါ နမောတသဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတသဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတသဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတသဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတဘုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိ Tutiyambi Bhutandranangi Sami Tutiyambi Dhamandranangi Sami Tutiyambi Tangandranangi Sami Tutiyambi Bhutandranangi Sami Tutiyambi Dhamandranangi Sami Tutiyambi Tangandranangi Sami Tadiyambi Bhutandranangi Sami တာတိယံပိဓမ္မန္တရဏံကိသာမိတာတိယံပိဘံဂန္တရဏံကိသာမိတာတိယံပိဘုဒ္ဓံဂန္တရဏံကိသာမိတာတိယံပိဓမ္မံဂန္တရဏံကိသာမိတာတိယံပိဘံဂန္တရဏံကိသာမိတိတရဏကမနာမပရိပုသမ္မာပရိပါရှင်ဗျာ ပါဏာတိပါဒဝိရမဏိသိက္ခာပဒံသမာရိယာမိပါဏာတိပါဒဝိရမဏိသိက္ခာပဒံသမာရိယာမိအာဒိနာဒါနာဝိရမဏိသိက္ခာပဒံသမာရိယာမိအာဒိနာဒါနာဝိရမဏိသိက္ခာပဒံသမာရိယာမိ देखा मैं तु वे सारा वीरा मणि देखा भ्रांत मारिया मोधा वारा वीरा मणि देखा भ्रांत मारिया तुरा मेरे या मे साप माठा ठाना वीरामणि देखा भ्रांत मारियामि वीरामणि देखा भ्रांत मारियामि တီလာတီတို့လှူကြမှာနော်မှန်ပါပါဗျာအဲတို့တီလာကဒါနာပြုတိုင်းတီလာခံယူကြရသည်နော်မှန်ပါဗျာဟိုထုံးစံမှုဖြစ်စေတို့ဒီမှာစိတ်နဲ့နှုတ်နဲ့ကိုယ်နဲ့ဒီသိခာဗုဒ္ဓီဒါဆရာရှိတာဒီပေါ့ဗျာယူဆရာရှိတာဒီစိတ်နဲ့လည်းဖြစ်ဖြစ်မှာပေါ့ဗျာ အဲ့ဓာဒီတန်လန်းကြီးနဲ့လှူခဲ့ရင်ဒီကုစုမှာအဲ့ဓာဒီပါမှာသို့လို့နော်မှန်ပါဗျာအဲ့ဓာဒီကိုကန့်တာထားခဲ့ရတယ်နော်အဲ့ဒီပြည့်တီတို့ဒီမှာပါမှာသို့လို့အဲ့တော့ဒီမှာမစင်ကြယ်ဘူးပေါ့ကွယ်မှန်ပါအကျိုးပြီးမစင်ကြယ်မှာသို့လို့ကွယ်မှန်ပါဗျာနော်နောက်ကကိုကျူးလွန်ခဲ့တဲ့ပြည့်တီဒီမှာဖြတ်ထားခဲ့တာဟိနော်မှန်ပါဗျာတစ်ချက်ဟိနောက်တစ်ချက်က ဒါနနဲ့သီလဖဏတရားနော်သူတို့ကနှစ်ခုစုံကဒါနပြုရင်သီလဆောက်တည်ရသီလယူရတယ်နော်သီလဆောက်တည်ခြင်းရင်လေဒါနပြုရတယ်ဟုတ်နော်နှစ်ခုနှစ်ခုဖဏတရားဒါနကအဲဘောဂကိုတာဝန်ယူ၍သီလကဘဝကိုတာဝန်ယူမှာလူဘဝနတ်ဘဝကိုသီလကတာဝန်ယူရမှာ ဒါနာကလူဘဝနတ်ဘဝရောက်တဲ့အခါသူဘာမှသူစားရမှာပေါ့နတ်ဖြစ်တိုင်းတထေးကြီးတဲ့မထင်နဲ့ဟေးနတ်မွေးတွေလည်းအများကြီးမှန်ပါဗျာတီလာတော့ပါတယ်ဒါနမရှိရင်ပေါ့ကွယ်မှန်ပါဗျာဟင်မိုးကုတ်တွေကြားဘူးလားဤရဝဆင်တို့တိန်တော်မြင်တို့ကြားပါဗျာအဲဒီမှာတို့ဒီအဆင်များထင်းမနေနဲ့ငါပြေမှာမြင်မရှိဘူးငါပြောပေမရှိဘူး လူလူကိုလူနတ်ကတရားမကြီးထွက်ခံနေကြအေအေဒဝန်ကြီးလိုဆင်းကြီးလိုဖန်ဆင်းပြီးကုန်ပေးရတာဗျဟုတ်နော်ဟင်အဲ့ဒီဟိုတရားမင်းကြီးထွက်တော်မယ်ဆိုတော့အဲသူလူကိုလူနတ်တွေကနေမြင်းတွေလိုလုပ်ပြီးတော့ယုံပေးရတာဗျနာပြည်ရောက်လို့အကုန်လုံးအဲထက်တန်းစားကြီးတဲ့ထင်းမနေနဲ့ဒီလာကြောင့်တော့နာဖြစ်သွားမယ် ဒါနမပါတဲ့အတွက်ဧရဝဏီမြင်းနေဒါတို့သိတာပြောတာဟုတ်နော်မှန်ပါဗျာဟင်တီလာတော်ရှိတဲ့ဒါနမပါရင် လူဖြစ်ရင်လဲဖွာတဲ့ရှိဆင်းရဲသမားကြီးဖြစ်မယ်စားရမယ်မဖြစ်မနော်အသက်ကတော့ဖွာတဲ့ရှိကြီးပဲလေတွေ့ဘူးမှာပါတွေ့ဘူးလားအဲ့ဒါမျိုးတွေတွေ့ဘူးပါဗျာနော်ဟင်အဲတကတော့ရှိလိုက်တာတီလာအားကြောင့် ဒါနမပါတဲ့အတွက်သာရမယ်မဲ့ပေါ်ရမယ်နှစ်ခုစိုးမစီနော်မှန်ပါဗျာဘယ်တော့လုံးလို့ကိုအိမ်ကဆွန်းတော်ကတ်ထားတော့တီလာမပါပဲမကတ်ပါနဲ့မှန်ပါဗျာဘုန်းကြီးဆွန်းတော်ရင်လည်းတီလာမပါပဲမလောက်ပါနဲ့အနည်းဆုံးဘာမှမတတ်နိုင်ရင်တန်ဃာတော်များကြွလာချင်းအဲစိတ်ထဲကနေဘုရားသမီးတော်ခုချင်းအစားယူတရဏဂုံသုံးပါးနဲ့ငါးပါးတီလာခံယူပါဤတော့လုံးဖြစ်အောင်လုံးလိုက်မှန်ပါဗျာအဲ့ဒါအဋ္ဌံတီလာမဟုတ်ဘူးလားမှန်ပါဗျာအာမန်ဒီနဲ့တက်လုံးမနေနဲ့ မှန်ပါဗျာဟုတ်ဗျာမှန်ပါဟင်အဖုန်ကြီးလည်းလာနေခုမှအာမပါနေတော့လောက်ပြီတော့ဖုန်ကြီးကစိတ်ဆိုးစေးမွားနေဦးမယ်ဟုတ်ဗျာမှန်ပါလေဗျာဟိုဒီဖုန်ကြီးလည်းစိတ်ဆိုးစိတ်တူသွားဦးမယ်ဟုတ်ဗျာမှန်ပါလေဗျာအဲအဲအရေးကြုံရင်တို့ကအဲ့လိုလေးဘုရားသမီးတော်သူကိုဘုရားသားတော်တရဏဂုံတို့မှနဲ့ငါးပါးခံယူပါဤဖះပြီးတာပဲဟုတ်ဗျာမှန်ပါဗျာဟင်ဒီလားမပါဘဲနဲ့တော့ဒါနဘယ်တော့မှမလုပ်လိမ့်နဲ့ မှန်ပါဗျာဟုတ်ဗျာမှန်ပါဗျာပြီးတော့ဒါနမပါဘဲနဲ့တော့တီလာကြီးဘယ်တော့မှမလုပ်နေနဲ့ကျမဖတ်နော်မမီနော်ဒါနနဲ့တီလာဒါမတို့ဒီတီလာယူကြတာနော်လူတော်မှာကိုဟုတ်ဗျာအဲလူတော့အဲဒါနတော့ပါသွားတယ်တီလာမပါရင်တထေးသမီးတော့ဖြစ်မယ်ပခက်တွင်းသေးရမယ် သီလမပါလို့လေမှန်ပါဗျာနာတော့ဖြစ်ကောဖြစ်မှာပေါ့တော်တော်အခုပဲနာတဲ့ကျွေးမှာပေါ့ဟုတ်နော်မှန်ပါတောင်းမို့ယူရသည်အဲ့တော့တို့လှူကြမနော်ဟုတ်နော်မှန်ပါလူတော်လည်းဒါလည်းခဏခဏပြောနေတာပဲအေးအပြောကလည်းမလို့ဘူးပဲခေသာဒုပ္ပစာပေါင်းကြည့်ဒါဒီလာတာကိုခေသာမလာကောင်းလာရင်ကိုနေရမောတင်ပါဗျာဟင်မှန်ပါဗျာ လှူပြန်တော့သူကခုနာပဲပြောခဲ့ပြီးပြီပဲညင်ခိုင်းလို့လှူတာများတယ်နော်ညာနဲ့လာပြီးလှူတာနေလုံးလို့အဲ့တော့ညင်ကတော့တို့မှာပါတော့ကွတရားတော်အစ်စ်မရှိဘူးလူလာတာနဲ့ပြီးမှာနော်ပုဂ္ဂိုလ်ပေါ်လူလာစိတ်နဲ့လာမှာမှန်ပါတယ်မဟာဗောဓိမြိုင်စီလာတာများတဲ့ဒုစီလာသူပါသလား ဘူကြီးလေးလို့ဟဲဘူကိုတို့စီလာတာလားမဟာဗောဓိမြိုင်စီလာတာလားတဝက်စီပါဗျာတဝက်စီပါဗျာတဏ္ဍာမမဖြေတာအဲဒီအကြီးရှိနေတဲ့နောက်အောင်ခါဘုံပေါ်လေကြရတာဟင်တကားကြီးရှိနေတဲ့နောက်အောင်ခါဘုံပေါ်လေဟင်ဟင်အဲ့တော့တို့စီကိုတကားကြီးဘယ်လိုလာသလိုလားပြသန်းအိုး မဟာဘောဓိနိုင်ငံတော့ပြင်မပြင်မလွယ်ပြင်မလို့လေတို့ဆိုတာတိတ်ခါပြောတာဟုတ်ပဲတိတ်ခါကြတော့ညာမသိနိုင်တာလေမှန်ပါတန်ခါဆိုတာတိတ်ခါပြောတာဒီလူပုဂ္ဂိုလ်ပြောတာမဟုတ်ဘူးမှန်ပါတယ်ဗျဟုတ်နော်ပုဂ္ဂိုလ်နဲ့တိတ်ခါနဲ့နှစ်ဦးအဲတိတ်ခါဒီတန်ခါပါပုဂ္ဂိုလ်ကတော့ပုဂ္ဂိုလ်ညင်တိုင်းသွားမှာပါပဲပုဂ္ဂိုလ်ဇယိုက်တိုင်းသွားမှာပါပဲအဲဗီဇညင်ဆိုတဲ့တို့ဟာလားအဲမျိုးရိုးဗမာဖြစ်ဗမာမျိုးရိုးဗမာညင်ပါမှာပါ ရှမ်းပြည်ရှမ်းမျိုးမျိုးပါမှာပဲနော်ဟုတ်နော်ပင်ကိုညင်လဲတို့နောက်ကပါကြတဲ့ညင်တွေပါကြမှာပါပဲအဲ့ဒါကပုဂ္ဂိုလ်ပဲအဲ့ဒီပုဂ္ဂိုလ်ဟာကျင့်နေတဲ့ချိန်ရှုမှတ်နေတဲ့ချိန်ရှိအောင်မလားဟဲ့ညင်လေးရှိပါဘူးနော်ရှုမှတ်နေတဲ့ချိန်ဘာတွေးမှမရှိဘူးဘာညင်မှမရှိဘူးအဲ့ဒါတန်ခါဟဲ့ပုဂ္ဂိုလ်နဲ့တန်ခါကွဲပဲစီဟင်နာတော်ပြင်တို့ကပုဂ္ဂိုလ်လူတာများတယ်တန်ခါလူတာနဲတယ်ဟုတ်နော်ဟင်တန်ခါမြင်မှမမြင်နိုင်တာမြင်နိုင်တဲ့ညာတို့ရှိမှ တန်ခါမြင်ပါနော်ဟုတ်နော်တန်ခါမြင်နိုင်တာညာမဟုတ်လားကွယ်တို့ကိုယ်တိုင်ညာရှိမှမြင်နိုင်မှာတန်ခါကူအဲပုဂ္ဂိုလ်ကတော့နင်တို့ရှိတဲ့မျက်စိနဲ့မြင်နိုင်တာပဲကွယ်မာတာမျက်စိကပုဂ္ဂိုလ်မြင်နိုင်တယ်ညာနာမျက်စိကတော့တန်ခါမြင်နိုင်တာကွယ်ဟုတ်နော်အဲ့ဒီတန်ခါကိုတို့လှူစို့တို့မလှူနဲ့တို့ပြောနေကြဟင်တန်နဲ့ပြောမယ်ပြောနေကြအဲ့ဒါလေတမ္မကြီးတစ်ခုက တမ္မမူကသူတမ္မာရှိတဲ့အဲဘာတော့အဲအရာရှိအရာခံအကြတာသားတွေစရင်ရေးရေးပြီးအောင်မှာတမ္မာမူလက်မှတ်ကြီးထိုးထိုးပြီးတော့ကိုသူတာသားလေးတယောက်ကိုရိတ်ခါရာရှင်ဌာနသွားပြီးရိတ်ခါထုတ်ခိုင်းမယ်အဲခါကြောင့်ရိတ်ခါရာရှင်ဌာနကအရာရှိကတမ္မာကြီးတမ္မာမူကြီးကိုကြည့်ပြီး ထုတ်ပေးမလား လာထုတ်တဲ့တာသားလေးကြည့်ပြီးထုတ်ပေးမလားဘသူထုတ်ကြည့်ထုတ်ပေးမလို့တမန်တမန်မူထုတ်ပေးပါဘုရားတယောက်စာပေးလိုက်မှာပေါ့တမန်မူကြီးဆိုဟုတ်နော်ပါဒါသားနဲ့ဘေဒါသားနဲ့ဟင်နေတာသားဆိုလဲတာသားလေးတယောက်ထုတ်ပေးမှာပေါ့စရင်ကြည့်ပေးရမှာတမန်ကြည့်ပေးရမှာဘုရားအဲ့ဒီစရင်ထဲမှာတမန်မူကြီးရောပါပါလားလာထုတ်တဲ့တာသားလေးရောပါပါလားပါရပဲတမန်နော်ဟုတ်နော်ဟင် ကျွန်တော်တို့အဲဖရာရဲ့ကိုဒီသင်္ကန်းအဲ့ဒါဓမ္မမူလည်းမှပဲကွာမှန်ပါဗျာဟင်မှန်ပါဟင်ဟင်ဖရာရဲ့သားသမီးတွေပဲဟုတ်နော်အဲတို့ကတော့လာရရိတ်ခါရရှင်ဌာနလာပြီးအဲထုတ်တဲ့ရေပေါ်လေးပဲကွယ်သာသနာမှာဥဆောင်နေတဲ့ဟာတွေကအဲ့ဒါဓမ္မထဲမှာရှိတဲ့ရာရှိရာကကြတသားတွေပဲကွယ်မှန်ပါဟုတ်နော်မှန်ပါဗျာဟုတ်နော်အဲ့တော့ဒုတပါးတဲ့တင်အာယုံပြုရင်ပုဂ္ဂိုလ်ဆိုပါသွားမှာမှန်ပါတယ်ဗျာဟုတ်နော် ကိုယ်ကိုယ်ဆွဲပါတော့အထင်ကြီးတာရောဖြစ်နိုင်ဘူးလားမပါနိုင်ဘူးလားပါနိုင်ပါတယ်အထင်သေးတာရောပါနိုင်ပါတယ်ပါနိုင်တယ်ပါနိုင်တာအခုအထင်မသေးတော့နောက်အထင်သေးပါသတင်းကြဒီကိုယ်တော်ကြီးငါဒီလိုမထင်ဘူးကွာခုမှသာအောင်ပါသူဟုတ်နော်မှန်ပါတယ်ဟင်ကွယ်ဦးမယ်ဗလားစီနာဟုတ်တယ်လေသာအောင်ပါမလာနိုင်ဘူးလားဗျာလာနိုင်ပါတယ်ဟင်အေးပြီးတော့အေးကိုလူထားတာလေးပြန်ပြီးတော့ အပရသေနာကပြန်နေဦးမှာငါလှူခဲ့မိတာမှားတာကွာလောမဟုတ်ပြီလေအပရသေနာလည်းွယ်ဦးမှာကိုကိုကိုပြုထားတဲ့ဒါနာလေးတဲ့ဒီမှာသွားပြောဖြစ်ဦးမှာဟုတ်နော်ဟုတ်နော်အဲပုဂ္ဂိုလ်ဆွဲကိုမိလို့ရှိရင်ခင်ဗျားတို့ကုသိုလ်ရဖို့နေပါတယ်အကုသိုလ်ဖြစ်ဖို့များတယ်တတိထားနော်လူကျင်တာကုသိုလ်လူကျင်လို့လာကြတာမှန်ပါဗျာအကုသိုလ်နဲ့ပြန်သွားရလိမ့်မယ်ဟုတ်နော် ပြီးတော့ပုဂ္ဂိုလ်တစ်ပါးလူတော့စေရနာတစ်ခုကွယ်ကျိုးပြီးတစ်ခုရှိမှာတန်ခါလူတယ်ဆိုတော့တို့အခုကိုတို့တိုက်ပြီးတန်ခါပေါင်းဘယ်လောက်ရှိမထင်တော့6သိန်းလောက်ရှိတာလေတကဘာလုံးနဲ့ဆိုရင်တကကြီးကဘယ်လောက်များမထင်တော့နေလိုမှန်းတော့ရှိမှာပဲနော်ဟင်ဟိုထေရဝါဒနိုင်ငံကြီးကလည်းဗုဒ္ဓဘာသာတွေဥစားတကကြီးကပြီးတော့ထေရဝါဒမဟုတ်တဲ့နေရာတွေပါလေတသန်းထားတကကြီးက အဲ့ဒီတသန်းကဟောဟိုဖရားနဲ့ရှင်မာသာရိပုတ္တရှင်မာမောကလန်တို့နဲ့2500ကျော်ခရီးကတန်ခါနဲ့กินလို့လားမกินပါဘူးဗျာกินမှုနော်ဟုတ်ပါနောင်ပွေအောင်မဲ့တန်ခါအနေနဲ့ဟောဒီတန်ခါတွေกินလို့လားกินပါဘူးဗျာဘယ်လောက်များမယ်ထင်တော့တန်ခါအယုံပြုလိုက်ရင်ဘယ်လောက်များမယ်ထင်လဲနော်နန္ဒာနန္ဒာလေးမရနိုင်ပါဘူးဗျာပြီးတော့ဘု து မှရေလို့မှမရှိတဲ့အတွက်ထင်ကြီးချင်းသေးချင်းပေါ့ မရှိတော့ရှိတော့ပါဘူးဗျာပါဘူးဘယ်တော့တန်ရှင်းလိုက်မလဲမှန်ပါတယ်ဗျာတန်ခါအာယုံပြုဘယ်တော့တန်ရှင်းလိုက်မလဲပုဂ္ဂိုလ်အာယုံပြုရင်ဘယ်တော့ညံ့လိုက်မလဲသူအစင်မမြင်နိုင်ဘူးမမီနော်ဟင်အဲတန်ခါအာယုံပြုလှူဘူးသလားမောကြီးဒီဘူဘူလှူဘူးသလားနင်တို့ဟင်ဒီဒီဒီဒီလာရီလာရီမရမှာပဲဟင် တန်ခါအာယုံပြုတန်ခါကညာမမြင်နိုင်တာဗျတို့ကတော့ခံမှန်းနဲ့ပြောရမှာဟုတ်ပုဂ္ဂိုလ်ကတော့လက်ရှိနဲ့မြင်နိုင်တာဟုတ်ကွဟုတ်နော်တို့အဲ့တော်တို့တန်ခါအာယုံပြုဆိုဟိဟင်တို့မလူနဲ့နော်အဲ့တော့ခုနတို့ပြောပြီးပဲကွဟိုတို့ဒါသာသရင်ဥယျာဉ်စရင်ကြည့်လိုက်ရင်ဖះလည်းပါပြီးသားဒူလည်းပါပြီးသားပဲကွဟုတ်နော်အဲ့ဒါသဘောပေါက်ပါစီကွကဲလိုက်သူသူ တန်တိတန်တာရာဝေါတာဒုက္ခတောဝေဒနာထာယနိဗ္ဗာန်တံသိသိကရိယာယဣမာနိဣမာနိတာတပဝုထုနိဝုထုနိသံ သင်္ကန်းအစရှိသောဤလူဝေဝုထုအစုစုတို့ကိုသံဃာပသာသနာတော်၌ဆံဆောင်လျက်ရှိတော်မူသောသံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းအားဒီမဒီမဆက်ကလူတန်းပါကိုဤရှင်ဘုရား အရှင်ဘုရားတို့ဆူတောင်းကြဆိုเนาะဟုတ်ပါဘူးဆူတောင်းတာလဲတို့တကာကြီးများကိုလိုချင်တဲ့ဘောဒီကြိုက်တာတောင်းတော့ဒါသာသနာနဲ့ဂျုံလုံးတောင်းရတာเนาะတောင်းကောင်းပါတဲ့တောင်းပါเนาะတို့ဝေဘူးဆရာတော်ဘုရားကြီးကတရားပွဲတရားချင်းပတထောင်ချင်းပအဲ့ဒီဆူတောင်းမပါရင်ဘယ်တော့မှမဟုတ်သူ့ဒီကထာဟောနောက်မှတင့်တော်တဲ့တရားဟောတာမှန်ပါ ဟိုသာသနာတီကြောင်းကြောင်းသင်္ကန်းဆွမ်းစီလေးပါးသောဝတ္ထုပစ္စည်းကိုလှူလှူပြီးလို့ရှိရင်တောင်းရမယ်ဆိုတာဟောဒီဘောဒီ၅မျိုးအဲ့ဒါအများရန်ခွဲပြတယ်တောင်းမှုခွဲပြတာနော်ဟုတ်သာသနာနဲ့ကြုံလုံးကိုမှန်ပါပါနော်သာသနာနဲ့ကြုံလုံးပြီးတော့သာသနာတွင်းမှာအလူကံပုဂ္ဂိုလ်ကောင်းတွေရှိတုံးကွယ်ပေးနိုင်သူရှိတုံးပေါ်သမီးဟာနော်ပေးနိုင်သူရှိတုံးပေါ်သမီးဟာပေးနိုင်သူရှိတုံးတောင်းထားကြလို့ပြောတာပါနော် ပြီးတော့သမီးတို့ဟိုရန်ကုန်လာတိုင်းလာတိုင်းဆရာတော်ဘုရားကြီးပြောတာထဲမှာအများအားပါသွားတယ်ခုချိန်မှာဝေရဲ့ငှရဲ့ပေးရဲ့ကန်းရဲ့ပြသွားတို့ကမယူတာပဲရှိတာနော်ဝေရဲ့ငှရဲ့ပေးရဲ့ကန်းရဲ့ဆိုတာအများအားပြောသွားပါတယ်ဘာနဲ့ပေးနေအကျင့်နဲ့ပေးနေတာတို့ကဘာနဲ့ယူရမှာအကျင့်နဲ့ယူရမှာသမီးကဟုတ်နော်သမီးတို့ဟို မြန်မာတန်တဲ့ရီရီကိုပြောလို့ရှိရင်ဟိုကဓာတ်နဲ့လွှင့်တဲ့ဘက်ကလွှင့်တန်းနဲ့လွှင့်တာဟဲ့ဒုဘက်ကဖန်တန်းနဲ့ဖန်တာဟဲ့ဟုတ်ကလားဟင်ကိုဘကဟိုရီရီယိုကဘလောက်လွင့်နေနေဒုကဓာတ်မပါတာနဲ့ဖန်လို့ရသလားဟိမရပါဘူးဓာတ်ဓာတ်ချင်းဖန်ရတာပဲဟုတ်နော်အဲ့တော့ဒုဟိုဘက်ကသိခါဓာတ်နဲ့လွင့်ရင်ဒုဘက်ကသရာဓာတ်နဲ့ဖန်ရမှာပဲဟိဟုတ်နော်ဟင်အခုပေးနေဝေနိုင်တော့ကိုတောင်းရပါလို့ပြောတာဟိပေါ်ဒီငါမျိုးတောင်းကိုကြိုက်တာ ဘာမှမရဘူးနင်တို့တောင်းလို့ရအောင်တောင်းခိုင်းတာမဟုတ်ဘူးဟုတ်ပါဗျာဒါလေးတောင်းမှများတော့ဌာနခေါ်တဲ့ဘောသမီးဟာဒီဌာနကိုအမြဲတမ်းဒီတပုံအားတဲ့လေဘာလေးလူလူတို့ဖျားအကျင့်ကိုကျင့်ကွယ်ဖျားကလမ်းသွားရင်ခလုတ်ဟိုလိုဆူးလေးတစ်ခုဖက်ဖယ်ပြစ်တာတော့လကားမဖယ်ဘူးဣဓာမေပုံညာတပယုတညာနာဝါဟောတုနော် ရေလေးတစ်ခွက်ပေးတယ်ဒီတိုင်းပဲကွဤဓာမေပုံညာတပြုဒညာဏဝဟံဟောတုသူကတော့တပြုဒညာလူကျင်တာကိုမှန်ပါဗျာဟုတ်နော်တောင်းတာနော်တောင်းမှများတော့သန္တာသမီးဘေတို့ဖြစ်ဖြစ်ဘေဘုံကရောက်ရောက်ဒါကြီးတဲ့တောင်းပြီးဒါကြီးတဲ့လှုပ်ဖြစ်အောင်လို့လမ်းတန်းအောင်လို့ဖြောင်းအောင်လို့တောင်းခိုင်းတာရအောင်မဟုတ်ဘူးမှန်ပြီလားဟင်ဟိုအဘုဒူပဲကြတော့ဝါသနာပြောမှာပေါ့ကွတို့ဒီပဲကြတော့ပါရမီပြောမှာပေါ့ကွ ဟင်ဒီပါရမီရှိန်လေးဒီတောင်းရင်ဒီသူကြီးတဲ့တစက်သေးတောင်းပြီးတော့ဘဝဆက်ဆက်ဒီသူနဲ့တောင်းလာနဲ့ညီအောင်ပြင့်သွားဖို့တောင်းခိုင်းတာဟိတောင်းတော့ဟုတ်ဗျာတောင်းမှရနိုင်ပါတယ်အဲ့တော့တို့ပေးမယ်ဆိုကတော့အာတဝါ၄ပါးပေးမှာဟိဘယ်သူနဲ့ဝင်ဝင်အာတဝါကုံမဟဲ့ဖခင်လည်းအာတဝါကုံမဝင်ရတာ တိသေကဗုဒ္ဓယာနာတွေလည်းအာသောဝကိုမှတို့ကအဲ့ဒီအာသောဝကိုတို့တို့ကိုအောင်ကျင့်ရမှာဟဲ့ဟုတ်နော်ပါဠိလိုအာသောဝကွယ်ဗမာလိုယူစည်းကြောင်းကြီးကွယ်လူချင်းတဲ့အတွေးအာကိုယူယူကြအနေထားဘယ်ချိန်နာရုံဟိလူချင်းတွေးလေဘယ်ချိန်ကသာယူရုံဟိမေးလို့ရဘူးဟိလူမှန်သိတာတဲ့အချိန်ကသာမဟုတ်ဘူးလားဟဲ့မှန်ပါတယ်ဗျာ ဟင်မှန်ပါတယ်ဗျာသူဘာလို့သဲအိုးသားကြလို့ထင်တယ်သဲအိုးကြီးများဟွာမပေါက်ဖဲနဲ့ယူနေတာလေစိတ်ယူခေါ်တာသဲအိုးတွေးဘူးမှာပါနေလို့သဲအိုးကြီးယူနေတယ်လို့အတွေးကလည်းဘယ်တော့မှရဘူးလူချင်းစိတ်မကလေးတော့ကလေးလူလူချင်းတာတွေးနေတာလူလာတော့လူလာလူလူကြီးကြတော့လူကြီးလူနာဘူးဟေးကိုဘဝဘောကိုလူချင်းတာဟောဟေး ပဲချိန်နာတော့နာပါဗျာဘဝအာသွားလည်းယူနေတာပဲပြီးတော့ဘာလို့လို့တွေးကလေးကငါကဘယ်လိုသူကပဲနေနေငါနဲ့တွေးတာမဟုတ်ဘူးလားဟဲ့ငါမပါပဲတွေးတာပဲနှခါရှိဘူးတော့ရှိပါဘူးဗျာဟင်လုံတော့ငါမပါပဲလုံခါရှိသေးလို့လားရှိပါဘူးဗျာဟင်ဒိဋ္ဌိကလည်းကအများအားယူနေတာဟဲ့ဟုတ်တော့ဟုတ်တော့ပြီးတော့တို့တို့မွေးကလေးကဒါကြက်ဝဲဆိုတဲ့အဝိဇ္ဇာကလည်းအများအားယူနေတာကွယ် ဟုတ်နော်ပြီးတော့မွေးကလေးကခုချိန်ထိတို့မှာဘာလို့ငေးငိုင်းနေတာမိန်မောနေတာဒါလည်းအဝိဇ္ဇာပဲလေပြီးတော့စိတ်တွေပြနေတာလည်းအဝိဇ္ဇာပဲလေခြေတုံချတုံလည်းအဝိဇ္ဇာပဲလေအဲ့ဒါဒီကောတို့ဘယ်ချိန်နာတော့ဟိနာပါဟုတ်နော်အဲ့ဒါဒီကုံမဖျားဖြစ်မှာအဲ့ဒါဒီကုံမပိစိကအဲ့ဒါဒီကုံမယဟနာဖြစ်မှာဟဲ့တို့ကအဲ့ဒါဒီကုံဖို့တောင်းစု ဒါလည်းတောင်းပြီးသူဟာခတ်တရားအောင်မှာနော်မှန်ပါလူကျင်တာတော့မတွေးပြဖို့ထင်တယ်ဟုတ်နော် မတွေးပြဖို့သူဒုက္ခပေးတာအတွေးဟေ့ဟုတ်နော်ဖြစ်နေတဲ့ဒုက္ခတရားသားမှာပဲပင်းကြုံတမတ်တယ်မပို့ဘူးတွေးလို့ဖြစ်တာသုံးမှသားရှိတယ်ဟုတ်နော်ချိန်ကြိုးဘူးလို့ဖြစ်တာနောက်ပြန်ဟိုလှည့်ကြည့်လို့ဖြစ်တာကသုံးမှသားလောက်ရှိပြီးအဲ့ဒီအတွေးဝင်ဝင်မရအောင်တို့ကမှခိုင်းရမှာ အဲ့ဒါအာသဝဘယ်နည်းခေါ်တယ်လို့ဆရာကြီးသာလုပ်ပါအာသဝမပါအောင်အဲ့လိုလုပ်ပြီးတို့ဒီစုတောင်းရမှာနော်တဲလိုက်စုစုဣဒာမေပုံညာအာတဝဲခေယဝဟဟောတုအရှင်ဘုရားဘုရားတပည့်တော်ဣဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တိအာတော်တရားလေးပါတို့ဤပုံညာ ပုံကြောင်းဖြစ်သောမေဖို့ဤအထောက်အပဖြစ်ပါစီတာရှင်ဖျားတေတရဏိနာပါပြင်စင်ငါနံပါနာကတံဂရုဓမ္မနိစ္စတိလံပါရုခံကတဝါဓမ္မအပမတိနာဗံပါတိတာအာမေန ဒီတခါကြီးရဖို့လို့ပါရကဲလူချင်တာလူပါဗျာကုသလို့ရအဲနောက်လာရင်လည်းမယူခဲ့ကြနဲ့ကြခုလိုလက်ခံမှာမဟုတ်ဘူးဗျာဟင်ဒီလာဗျာကဲအေးအေးအေးကဲလူပါဗျာ